တဲ့ရင်ကနိဝရဏဓမ္မာနုပဒနာကိုစပြီးတော့ဟောတယ်။ဒီတော့ကသတိပဋ္ဌာန်အစကသုံးတယ်ဟောတော့ကကျေဟောထားပြီးသားတွေပါပဲ။ဒါပေမဲ့လို့နှစ်ကတော်တော်ကြာသွားပြီ။အဲဒီတော့ကကြာနာဘူးတဲ့ပုဂ္ဂိုလ်တွေလည်းအောင်းနေတယ်ရှိတာပဲ။သို့သော်မကြာနာဘူးတဲ့ပုဂ္ဂိုလ်တွေကများမှာပါပဲ။နိဝရဏတရားတွေဆိုတာ ပယ်သင်းပယ်လိုက်တဲ့တရားတွေပဲနိဝရဏတရားတွေကိုမပယ်လို့ရှိရင်စိတ်တဝိသုရိစိတ်စင်ကြယ်ခြင်းကိုမဖြစ်နိုင်ဘူးဝိပဿနာဘာဝနာတရားအားထုတ်ရမှာပထမဆုံးရှိဥစွာလိုအပ်တာကသီလဝိသုရိကရှိဥစွာလိုပါတယ်သီလစင်ကြယ်ဖို့လိုတယ်တရားအားထုတ်တယ်ဆိုရင်သီလစင်ကြယ်ရလူများဖို့ကတော့သီလစင်ကြယ်ဖို့ရာ

အဲဒီလိုပုဂ္ဂိုလ်တွေလည်းမြတ်စွာဘုရားနဲ့တွေ့တဲ့အခါဘုရားကတရားဟောတော်မှာတရားနာနေရင်စိတ်ကောင်းဝင်ပြီးတော့သီလဝိသုဒ္ဓိဖြစ်သွားတော့သူတို့ဝိပဿနာဉာဏ်နဲ့သင်တိုင်းတက်ပြီးသောတာပန်နေဖြစ်ကြတယ်တရားဥတွေရသွားကြတယ်ဉာဏ်နာဖြစ်တဲ့ပုဂ္ဂိုလ်လည်းရှိတယ်အဲတော့လူများဖို့ကတော့လွယ်ပါတယ်သူဉာဏ်များဖို့ကတော့ ဒေသနာကအာဘတိဆိုတာရှိတယ်ဥဒ္ဒနာကအာဘတိဆိုတာရှိတယ်ဒေသနာကအာဘတိကဒေသနာပြောကြားလိုက်မှသူကလည်းပဲသာရှင်းစင်ကြပြီးတော့သွားဒါပဲမလို့အာဝီကရဏလုပ်တာလို့ရှိရင်လည်းပဲအဲဒီချိန်ကစပြီးတော့သင်ကျင်းနေတယ်လို့ဆိုရဥဒ္ဒနာကဥဒ္ဒနာကအာဘတိရှိတယ်ဥဒ္ဒနာကအာဘတိကလည်းပဲပြိဝတ္တိမာနတွေသောက်တည်ရတယ် အဲဒါကအဝိဇ္ဇရဏကပို့ပြီးတော့ရေးကြည့်သူကပဲလွှင့်ရင်းပါပဲအဝိဇ္ဇရဏပြုထားပြီးတော့အသိလျော်တဲ့အချိန်မှာသင်ကြအောင်လုပ်ရသင်ကြအောင်လုပ်ပြီးတော့မိလာဝိသုဒ္ဓိဖြစ်နေရင်တော့အဲဒါတော့အကောင်းဆုံးပါပဲအဲဒါညာများမှာတော့မိလာဝိသုဒ္ဓိကတကူတကလောက်ရအဲဒီတော့သီလဝိသုဒ္ဓိပြည့်စုံနေတဲ့ပုဂ္ဂိုလ်ကစိတ်ဓာဝိသုဒ္ဓိစိတ်စဉ်ကြံအောင်အားထုတ်ရတယ် သမထယာနိကသမထအခြေခံပြီးအားထုတ်မယ်ဆိုလို့ရှိရင်သမာဓိကမ္မရာတစ်ခုခုကိုကျေဥစွာအားထုတ်ရကတိုင်းဖြစ်စေအတုပဖြစ်စေပฏิကူလမနသိကာရဖြစ်စေအာနာပါနာဖြစ်စေအဲဒီသမထကမ္မရာတစ်ခုခုအားထုတ်ရဘုရားနုပတိစသည်အားထုတ်နေဖြစ်ပါတယ်အဲဒီလိုအားထုတ်လို့ဇံရတဲ့အခါនិဝရဏတွေကင်းကွာတာនិဝရဏကင်းမှလည်းဇံကရ ဘုရားနုဒတိစသည်အာရုတဲ့ခါတော့ဇာနောအပနာဇာနောမရဘူးဥဇာရသမารီလောက်ရောက်ဥဇာရသမารီရောက်တဲ့ဆိုရင်လည်းပဲនិဝရဏတွေကင်းသိရဝိသုဒ္ဓိဖြစ်သိစင်ကြယ်တယ်အဲဒီတော့သိစင်ကြယ်တဲ့အခါကျမှယုံနာတရားတွေပိုင်ပိုင်ခြားခြားရှုနိုင်တယ်။အင်းဒါကြောင့်ခြေဥစွာနိဝရဏတွေစင်ကြယ်အောင်လို့အာထုဖို့ရအရေးကြီးတယ် ဝိပဿနာယာနိကပုဂ္ဂိုလ်ကသမထအခြေခံမပြုဘဲနဲ့ဝိပဿနာကစပြီးတော့အာထုတ်ခန္ဓာ၅ပါးယုံနာတရားတွေကစပြီးတော့အာထုတ်ခန္ဓာ၅ပါးယုံနာတရားကစပြီးအာထုတ်တယ်ဆိုရင်မဲ့တော့စိတ်မစင်ကြယ်သေးလို့ရှိရင်တော့အဲစိတ်မစင်ကြယ်သေးလို့ရှိရင်တော့သူကယုတ်တရားနာတရားတွေပိုင်းပိုင်းခြားခြားကြကြသားသားမသိသေးဘူး ယူရမယ်ဆိုလို့ယူနေရတာပဲခေါင်းနဲ့ပိန်နဲ့ထိုင်နဲ့ဒီရဲ့နင်းနဲ့ကြားတဲ့စသည်ဖြင့်ဒီကယုံနာနဲ့လိုက်ပြီးတော့ယူနေရအဲဒီလိုယူနေရင်စိတ်တွေကဟိုရောက်ပြီးရောက်နေရောက်နေတဲ့စိတ်တွေကនិဝရဏတွေပဲသူတို့ဝင်ပြည့်နေတာနဲ့ယူမှမှုတွေပြည့်တယ်လမ်းလျှောက်သွားတဲ့ပုဂ္ဂိုလ်လမ်းကနေပြီးစီးတာထားတယ်လို့ပဲဒီလမ်းကမသွားရဘူးလမ်းကနေစီးတာတော့မသွားပဲနဲ့ ပြန်လှည့်လာတယ်လို့နိဗ္ဗာန်သွားမလို့ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကနိဗ္ဗာန်သွားဖို့ရာမိမိတဏ္ဍာငါရှိတဲ့ယုံနာခန္ဓာတွေကိုရှုနေတယ်နိဗ္ဗာန်သွားနေတာပါပဲဓမ္မတလန်းဓမ္မတလန်းလို့ပဲသွားနေတယ်ကနေပြီးတော့လမ်းကစီးတာလို့ပဲအဲဒီစိတ်ကူးတွေကဝင်ပြတာကိုဟိုရောက်တယောက်စိတ်ကူးတွေကာမေသနာနိဝရဏတဲ့ဒီနေ့ကဟောရတဲ့လူကျင်နေတဲ့ဆရာအာယုန်နေပြီးသွားနေတဲ့ စိတ်ကူးတွေလူပဲများတာပါပဲလူကျင်နေတဲ့ဇာအာယုန်တွေဒီသွားတဲ့စိတ်ကူးတွေပဲများတာอืมအဲဒီစိတ်ကူးတွေဝင်နေရင်ဖြင့်ဘုန်းတော်ကရှုမှတ်မှုတွေကမဖြစ်ရဘူးနိဗ္ဗာန်စီသွားတဲ့ခြေလမ်းတွေတွေ့ရတယ်ပြန်ဆုတ်လာတာနဲ့တူးနေတယ်အဲနောက်ပြာပါရစိတ်ပြည့်စိတ်ဆိုးတာကနေဟောရမှာသီနာမေရတိုင်းမင်းပြင်းကြီးတာကနေဟောရမှာဥဒိစ္စကုက္ကုစစိတ်ပြန်လာစိတ်ပူပန္နာ နောက်မှာဝါရမဥစ္စာဝိသိကိစ္စယုံမှားတာဆိုရင်၅ခုនិဝရဏ၅ပါးတရားတွေဖြစ်အဲဒီនិဝရဏတရားတွေဖြစ်နေရင်ရှုမှတ်မှုတွေပြည့်ပြီးတော့နေဒီလားအစဉ်တိုင်းလှနေရတာဟဲ့မသွားနဲ့ဒီလားမသွားရဘူးလို့ကပြေးလိုက်တော့မသွားဘဲနဲ့နေရတယ်လို့ရတနေရတယ်သုံးဖို့ပြန်လှည့်လာတယ်အဲ့ဒါမျိုးလိုပဲနိဗ္ဗာန်ကြီးကိုမသွားနဲ့အောင်တားမြစ်တဲ့သဘောရှိရဲ့ဒါကြောင့်မို့ ဒီတရားတွေနိဝရဏတရားတွေလို့ခေါ်တယ်ကာမိတတ်တဲ့တရားတွေအဲဒီနိဝရဏတရားတွေ၅ပါးတည်းကတနည်းကာမေသန္တာကျုပုံတဲ့တည်းကပြီးသွားပြီညနေဗျာပါဒကဟောရမယ်ဗန္တံဝါဣဇတံဗျာပါဒအာတိမေဣဇတံဗျာပါရောတိပဇာနာတိအာဗန္တဝါဣဇတံဗျာပါရံ နာတိမေဣဇဒံဗျာပါရောတိပါဇာနာတိယထာဇာနုပါနာတဗျာပါရတဥပါရောဟောတိသင်္ဇပဇာနာတိယထာဇာအနုပါနာတဗျာပါရတဥပါရောဟောတိသင်္ဇပဇာနာတိယထာဇာဥပါနာတဗျာပါရတဘာနာဟောတိသင်္ဇပဇာနာတိယထာဇာဘိနာတဗျာပါရတအာယတေနုပါရောဟောတိသင်္ဇပဇာနာတိအဲဒါဗျာပါရတရားနဲ့စပ်ပြီးတော့ ရှုပုံတွေကိုသိရတယ်။ဣဇဒံကိုရင်းသာနာ၌ဗန္တံဖြစ်ကြစီသောဇာဘာရဝစိတ်ပြစိတ်ဆုံးမှုဇာဘာရကိုလီမေငါဣဇဒံကိုရင်းသာနာ၌ဇာဘာရစိတ်စိတ်ပြစိတ်ဆုံးမှုဇာဘာရသည်အတ္တိစီဣတိလိုပဒါနာတိပြီးကိုရင်းသာနာမှာ စိတ်ပြစိတ်ဆုံးမှုပြပါရဒေါသရှိရင်လည်းရှိမှသိရမယ်ဖြစ်ရင်လည်းဖြစ်မှသိရမယ်တရားအထုတ်နေတဲ့ပုဂ္ဂိုလ်ဆိုတော့ပြပါရဒေါသဆိုတာလည်းဖြစ်ခဲပါတယ်ဒါမှမဟုတ်လုံးလုံးမကင်းမှုပေါ်နေတဲ့ခါတရားဖြစ်မှာပေါ့နော်တရားအထုတ်မယ်ဆိုတဲ့ကဒေါသဆိုတာသောသောကတွေကပယ်ပြီးသားလို့ဖြစ်နေပါပြီဒေါသမဖြစ်သေးပါဘူးဖြစ်ခဲပါရဲ့ဒါပေမဲ့လို့ဒေါသဖြစ်စရာအကြောင်းလေးရရှိရင်တော့ဖြစ်တတ်တယ် ရေကအစင်မပြေတဲ့အကြောင်းလေးတွေပြန်တွေးမိတဲ့အခါရှိတတ်တယ်။အင်းအစင်မပြေတဲ့အကြောင်းလေးတွေအဲဒါလေးတွေပြန်တွေးတဲ့အခါကာလကြတော့သိဆိုးတတ်တယ်။အခုလောလောဆယ်မဟုတ်ဝင်မလို့သိဆိုးတာပဲဒီကဒီသီလအကြောင်းတွေအခုလောလောဆယ်မှာလည်းအပြောအဆိုပြီးအစရှိပြီးအစင်မပြေတာတွေကြားရလို့ရှိရင်လည်းပဲသိဆိုးတာပဲ။ဒီလိုတော့လည်းပြုံးမပြေနိုင်ဘူးသိဆိုးနေတာနဲ့။ အဲဒါဗျာပါတော့တခါတည်းဖြစ်တတ်ပါတယ်ပုဂ္ဂိုလ်တိုင်းလည်းမဖြစ်ပါဘူးခါခါသိလည်းမဖြစ်ပါဘူးခုနကဒီနေ့ကပြောခဲ့တဲ့ကာမိသနာကတော့ပုဂ္ဂိုလ်တိုင်းလိုဖြစ်နေတာပဲသူကတော့တဲလည်းမပြလာဘူးမกินသေးလို့ရှိရင်ဖြစ်နေတာအဲဒီကဖြစ်များဗျာပါရကတော့သူကအချို့သောပုဂ္ဂိုလ်များမှာဖြစ်တတ်တယ်တရားတကားပဲဖြစ်ပါတကားကသိလည်းမဖြစ်ပါဘူးဒါပေမဲ့လို့သူကမကောင်းကျိုးတော့သူကတော်တော်များများပေးတယ် ကာမိဇာနာကဘယ်တော့မပြီးတာဘူးအပြည့်စည်ဘယ်တော့မတင်ကြဘူးဗျာပါဒကသိပြည့်စည်တာဗျာပါဒဒေါသတွေဖြစ်နေရင်ကျุလို့မှတ်လို့ကိုမဖြစ်တော့ဘူးကာမိဇာနာဖြစ်တာကမှကျุလို့မှတ်လို့ရသေးတယ်ဟိုမှာလူညင်နေတဲ့အာရုံတွေစိတ်သွားလိုက်မှားလိုက်အဲပြန်လာလိုက်အောင်းနေပိန်နေစသည်မှန်ရင်မှန်နေတဲ့လူကအံကြတာသိမပြည့်တော့ဘူးဗျာပါဒဖြစ်ပြီးမှတော့ကိုအဲဒါ တရားတွေကိုစိတ်ကတဲမဝင်စားဘူးလို့တရားနှလုံးမသွင်းရင်တော့နှလုံးသွင်းလည်းပဲခုတူတူကြီးဖြစ်နေတဲနေရမှာကြောက်အထူးအားဖြင့်သမဏညောင်းမှာအတူနေတဲ့ပုဂ္ဂိုလ်ချင်းချင်းတို့အစင်မပြေလို့အဲသဘာဝမဖြစ်လို့ဒေါသဖြစ်ရင်အဲဒီဥစ္စာပိုဆိုးတယ်လို့လားဒါကရွေးကုန်မပြေနိုင်ဘူးဒီရောက်လို့ပဲမရနိုင်ဘူးလို့ဖြစ်တတ်တယ်အတူနေတခါနဲ့နေဖြစ်ဖြစ် အနိပါကသာမနေတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ကာမမဟုတ်ဒီမှာဝေဝိဇ္ဇာတွေဆောင်ရွက်နေတဲ့ပုဂ္ဂိုလ်နဲ့ဖြစ်ဖြစ်အရိဥဇာသွားပြီးတော့သိသိချင်းမိလို့ချင်းရေရောက်လို့တဲမရတဲ့ဘူးနာအပြာပြောက်ကခင်းတယ်ခင်းတယ်ဆိုအဲဒီပြပါလားဖြစ်ပေါ်လာလို့ရှိရင်ရှုမှတ်ရမယ် မိမိသာနာပြာပါဒသိဆုံးမှုဖြစ်ရင်ဖြစ်တယ်ဆိုတာမှတ်ပြီးတော့ပယ်ချောက်ရမယ်အဲဒီတော့မှတ်လိုက်တဲ့အခါသူစားကြီးမှတ်ရင်လည်းကြောက်ပါတယ်သူစားကြီးမှလို့ရှိရင်ကြောက်ပုဂ္ဂိုလ်နဲ့လားမဟုတ်ဘူးအဲလူပုဂ္ဂိုလ်နဲ့လားမဟုတ်ဘူးဒီပြင်ဒိဋ္ဌာပုဂ္ဂိုလ်တွေနဲ့လည်းဖြစ်တာပဲဒေါသဆိုတာပွားစိတ်တို့ရှင်တို့စသည်ဒီကောင်းတွေနဲ့လည်းဖြစ်တာပဲ ရာဒီဥဒုနဲ့လည်းဖြစ်တာပဲကိုယ်တည်းကဖြစ်တဲ့ယောဂဝေဒနာတွေမြေဥစ္စာတွေနဲ့အာယုံပြုပြီးတော့ဖြစ်တာပဲအိဋ္ဌာယုံတွေနဲ့တူတိုင်းတူတိုင်းဒေါသဆိုတာဖြစ်တာပဲခလုတ်ဒိဋ္ဌာနဲ့တဲတူတယ်သူကအဲမကောင်းတဲ့အာယုံလေးနဲ့တွေ့လိုက်လို့ရှိရင်ပြင်းရင်ဒေါသကဖြစ်တော့တာပဲအဲဒီဒေါသကယူမှပြီးတော့ပယ်ရမယ်သိဆိုးတယ်သိကျက်တယ်မယုံပါပဲသိကျက်တယ်သိကျက်တယ်သိဆိုးတယ်သိဆိုးတယ်မှတ်လိုက်ရင် ပေးပြီးတော့မှရင်ပျောက်သွားမှာပါပဲမပျောက်မချင်းမှတ်ရတာပျောက်ချင်းမှတ်တော့ပျောက်သွားပျောက်သွားတဲ့ခါကျတော့မရှိတော့ဘူးမရှိတဲ့ခါကျရင်သိဆိုးလို့တော့တင်မရတာဘူးအစားသိဆိုးသိဆိုးခဲ့တဲ့လမ်းစဉ်ကလေးလိုက်ပြီးတော့စဉ်းစားဒါပေမဲ့လို့သူသိဆိုးစရာအကြောင်းရှာလို့မရဘူးသိမဆိုးတော့ဘူးငြိမ့်သွားပြီဆိုတော့ဒီခါကျရင်သိလေးကကြီးလင်းပြီးသားရှင်းပြီးတော့သွားတယ်အဲဒါကြောင့်

ဟိုအရိယာမဲနဲ့အနာဂါမိမဲနဲ့ပဲလို့လုံးဝမဖြစ်တာတော့မဟုတ်သေးဘူးပေါ့လေအခုလောလောဆယ်ဖြစ်နေတာလေငြိမ့်သွားတာကိုဒီလိုပဲသိရပါညဘာလာတော့ဖြစ်နေကြဟာလေမရှိတော့ဘူးငြိမ့်သွားပြီဝန်သားကြမနာကောင်းတယ်ဒီလိုမှတ်လို့နိုင်တော့လို့ချင်းမနာဝန်သားကြကောင်းတယ် ယထာဇာနုပ္ပန္နတာယာဘာရတာဥပ္ပါရောဟောဒီဒိသပဇာနာယထာဇအကျင့်အကြောင်းကြောင့်လည်းနုပ္ပန္နတာမရှိသေးသောယာဘာရတာသိဆုံးမှုစိတ်ပြမှုဤအဲသိဆုံးမှုစိတ်ပြမှုသိဆုံးမှုစိတ်ပြမှုဤဥပ္ပါရောဖြစ်ပေါ်လာခြင်းဤဟောဒီဖြစ်ဒိသထောဖြစ်ပေါ်လာခြင်းအကြောင်းကိုလည်းပဇာနာတိပြီးယာဘာရဒေါသတွေဘာကြောင့်ဖြစ်လာလဲဆိုတဲ့အကြောင်းလေးလည်းပြီးတယ် ဇာဝရဒေါသဘာကြောင့်ဖြစ်တယ်ဆိုပါဠိတော်ကတော့အာယုန်ိသောမသိကာရကြောင့်ဖြစ်တယ်လို့ဆိုပါတယ်။အာတိဘိခဝေပတိကနိမိတံတထာအာယုန်ိသောမသိကာရဘူလိကာရောယမဟာရောနုပ္ပန္နသာဝဇာဝရဒဥပါရဥပ္ပန္နသာဝဇာဝရဒဝိယောဘာဝယဝေပုံလာယဘိကဝေယံတို့ပတိကနိမိတံ မတိကနမိတ်ဒေါသဖြစ်ကြောင်းအာယုန်ဤအတ္တိရှိဤတထတောပတိကနမိတ်ဒေါသဖြစ်ကြောင်းအာယုန်၌အာယောနိတော်မနတိကာရဘူလီကာရောမသိမသိနှလုံးသွင်းခြင်းဤများစွာဖြစ်ခြင်းသည်အတ္တိရှိဤအယဤမသိမသိများစွာနှလုံးသွင်းခြင်းသည်မသိမသိနှလုံးသွင်းခြင်းများစွာဖြစ်ခြင်းသည် အနုပါဏသဗျာပါရသမရှိသေးသောဗျာပါရဤဥပါဒာယဖြစ်ရန်လို့ငါဥပါဒသဗျာပါရသဖြစ်ပြီးသောဗျာပါရဤပင်ယောဘာဝါယလောစွာဖြစ်ရန်လို့ငါမွေပွန်လာရပြန်ပြောများပြားရန်လို့ငါဟောတိဖြစ်ပဋိကနမိတ်ဒေါသဤအာယု ရှိရဲဒေါသကြီးအာယုံစားရှိရှိသောဒေါသတွေလည်းပါပါတယ်တဲ့ဒီကတာကဖွင့်တာသိဆိုးစရာအာယုံတွေပါပဲသိဆိုးစရာဖြစ်တဲ့အာယုံတွေသိဆိုးစရာကောင်းတဲ့အာယုံတွေမြင်ရတဲ့အာယုံဖြစ်ဖြစ်ကြားရတဲ့အာယုံဖြစ်ဖြစ်နားရတဲ့အာယုံဖြစ်ဖြစ်သာရတဲ့အာယုံဖြစ်ပြီးတွေးကြည့်ရတဲ့အာယုံဖြစ်ပြီးသိကူးထဲမှာပေါ်လာတဲ့အာယုံဖြစ်ပြီးသိကူးထဲပေါ်တဲ့အာယုံကတော့ရှိကရှိကတွေးရတာတွေပြန်စင်စားအဲအစင်မပြေတဲ့အာယုံတွေ စိတ်ဆိုးစရာတွေပြန်စဉ်းစားရင်ဒီအာယုံလည်းရှိတာအခုလောလောဆယ်တွေ့ကြုံနေရတာတွေလည်းရှိတာနောက်ခါကာလမှာတွေ့ကြုံရမယ်ရေးတွေလည်းမျှော်တွေးပြီးတော့စဉ်းစားလိုက်ရင်ဒီလိုလည်းရှိတယ်ဆိုတာစိတ်ကနာဖန်နီးနိုင်တယ်မဟုတ်ဝင်မလို့သူစဉ်းစဉ်းစားလိုက်ရင်အဲ့ဒီလိုပေါ်လာတာစိတ်ဆိုးစရာတွေပေါ်လာတာပဲမဟုတ်ဝင်မလို့နောက်မဖြစ်မဲ့ဟာပဲမလို့ကိုယ်စိတ်ကဖြစ်မဲ့တင်ပြီးတော့မျှော်ရင်ဖြစ်မဲ့နေရာနဲ့စိတ်ဆိုးစရာနေရာချင်းပေါ်နေတော့တာပဲဆိုတာ အဲ့ဒါပဋိကနမိတ်စိတ်ဆိုးစရာအာယုန်နေအဲ့ဒီစိတ်ဆိုးစရာအာယုန်နေအာယောနိသောမနဒီကာရမသိမတင်နှလုံးသွင်းခြင်းဘဟုလပြင်းများစွာဖြစ်နေလို့ရှိရင်အာယောနိသောမနဒီကာရဘဟုလအာယောနိသောမနဒီကာရဘဟုလအဲမသိမတင်နှလုံးသွင်းတာတွေများနေလို့ရှိရင်မသိမတင်နှလုံးသွင်းဆိုကြားမဟုတ်စိတ်ဆိုးစရာတွေအားပေးပြီးနှလုံးသွင်းနေတာ အခုမြင်ရတာလည်းပဲသိဆိုးစရာနေရာချင်းမုန်းစရာနေရာချင်းနှလုံးသွင်းဒီလူငါကိုစောင့်ချိတ်ပြီးတော့ဘယ်လိုလုပ်တယ်အဲဘယ်လိုဘယ်လိုသူအမူအရာတွေကိုပြတယ်စသည်ဖြင့်အဲအမြင်နဲ့စပြီးတော့လည်းမတော်တဲ့ဘက်ကနေပြီးတော့ဟိုတစ်ဖက်သားပုဂ္ဂိုလ်ကသူ့အသူရိုးရိုးသွားနေမယ်လို့ကိုယ်စောင့်ချိတ်ပြီးတော့မယုံမသေးလောက်သွားတယ်လို့ဒီလိုထင်မြင်နဲ့ထင်နေတာကိုဒီလိုအားကြီးတယ် နိဗ္ဗာန်ပုဂ္ဂိုလ်ရိုးရိုးပဲသွားတာပဲအဲသူသူပိဿာနဲ့သူရိုးရိုးလုပ်တာပဲဒါပေမဲ့လို့ကိုယ့်ကိုမယုံမသေးလုပ်တဲ့ကြောင်းနဲ့တောင်းနဲ့ဒီလိုထင်မြင်နေထင်တာကိုအဲဒါဒေါသဖြစ်ခြင်းကြောင်းပဲဒေါသဖြစ်ခြင်းကြောင်းရိုးရိုးရိုးသားသားကိုယ့်အကိုလုပ်နေတာကြီးဒီကနေပြီးတော့သူတို့ကြောင်းနဲ့တောင်းနဲ့တင်ပြီးတော့ရိုက်ကြနှက်ကြနေဒီလိုအကြောင်းကြာဆုံးမှုတွေအောင်ဖြစ်တာပဲဆဲမကြခင်ကသတင်းစာထဲမှာ အဲလူတွေဒုက္ခညာတွေကားပြဲလို့ကားတွန်းနေပါတယ်ဥစ္စာသူတို့ပြောင်းနေမှလည်းဝိုင်းရိုက်ကြတယ်ဆိုတာကဒါတော့တော်တော်လွန်တာပဲဥစ္စာအဲဒီလိုဟာမျိုးတွေကြားရတဲ့အတန်နေလည်းဒီတိုင်းပဲကြားရတဲ့အတန်နေမှလည်းပဲသိဆိုစရာတကယ်ပြောလို့သိဆိုတာလည်းရှိပါတယ်သိဆိုစရာမဟုတ်ဝင်မဲ့လို့တစ်ဖက်သားပုဂ္ဂိုလ်ကရိုးရိုးပြောပေမဲ့တစ်ဖက်သားပုဂ္ဂိုလ်မှနားမခံတာလည်းစကားလုံးဖြစ်ပြီးတော့အဲဒါ သူ့ကိုအကျိုးမဲ့ပြောင်းပြောတယ်လို့ထင်လို့ရှိရင်ဒါဒေါသတွေဖြစ်တာပဲ။အဲနာမဘာရတူသေးတယ်။သာသာတူသေးတယ်သူကတော့ဒါပေမဲ့လို့တချို့ဒီစားကြောင်တဲ့ပုံကိုယ်တွေကတော့အဲဒီမှာစားရမှလည်းပဲချက်တူကျွေးတဲ့ပုံကိုယ်တွေနဲ့ကြံပြည့်ပြည့်ပြင့်တယ်ကျွေးတာပဲလို့သာတွေ့ထီရအဲဒါတွေကတော့အများဆုံးတွေ့တာပဲတွေ့ထီရတော့ အတွေ့အထိကတော့ပုဂ္ဂိုလ်တွေနဲ့နေမကောင်းထိုင်မဲ့သားတွေညောင်းညာတိုက်ခဲတယ်လို့တွေ့ထိတာတွေရှိတာပဲအဲရာသီဥတုနဲ့ပူလိုက်အေးလိုက်တွေ့တာတွေလည်းရှိရှင်မဲ့စသည်အဲကိုက်လို့အဲဒီလိုပါတွေလည်းရှိတာပဲအတွေ့အထိကတော့ပေါ်ပါရဲ့သူဆိုတော့ကရုတ်တဲ့ချင်းစူးစူးချင်းစသည်တွေလည်းအများကြီးရှိတယ်သူတော်ဘာတွေကနှိမ့်ဆက်လို့ဆိုတာကတော့ယောဂီပုဂ္ဂိုလ်တော့တွေ့ခဲ့ပါရဲ့သူတော်ဘာလာပြီးတော့တရားထုတ်တဲ့ပုဂ္ဂိုလ်ရိုက်တဲ့နဲ့ဒီလိုတော့မနာနာတွေ့ခဲ့ပါလိမ့်မယ်ဒါတော့တရားမရှိဘူးလို့ဆိုရမှာပါ အဲဒီလိုတွေးကြည့်နေစပြီးတော့လည်းဖြစ်တဲ့အတွေးကြည့်တွေအများကြီးရှိပါတယ်ငါသာတွေတော့လည်းစိတ်ဆိုးစရာနှလုံးသွင်းစိတ်ဆိုးတယ်စိတ်ဆိုးစရာနှလုံးမသွင်းရင်တော့ပြင်တော့မဖြစ်ပါဘူးစိတ်ကူးစဉ်းစားတာတွေကတော့အများကြီးပဲစိတ်ကူးကတော့တရားထုတ်နေရင်တော့တဲစိတ်မကူးရတော့တော့ပါဒါပဲမဲ့လို့စိတ်မကူးပါနဲ့ဆိုမယ်အကြောင်းလေးကရှိတော့စိတ်ကူးတယ်စိတ်ပြည့်စရာတွေခြေကြောင်းနောက်ကြောင်းတွေလျှောက်တွေးအဲဒါဒေါသတွေပြေးဒီလိုပါတွေရှိတာပေါ့ အဲ့ဒါအာယောနိတမတိကာရတွေတဲ့ဒီဆိုစရာအာယုန်တွေအာယောနိတမတိကာရလို့လို့သိဆုံးမှုဒေါသတွေဖြစ်ပွားလာတာတဲ့ဒါကြောင့်သိဆုံးပွဲများရှုစဉ်းစားဖြစ်ပွားကြပါတာတဲ့ဘုညာတွေကဆောင်းမိုးစီထားပါတယ်ပါဠိပါဠိတော်အတိုင်းဆိုရင်အပြည့်မှာထားဖို့ခက်ပါတယ်လို့အခြေကြီးမလွယ်ဘူးပါဠိရတော့မှအနဲ့ထင်မှတော့ကြခက်သေးတာဟောပမာလိုကတော့တူတူလေးလွယ်တယ်လို့ သိဆိုးပွဲများရှုစဉ်းစားသိဆိုးပွဲတွေကိုရှုစဉ်းစားဆင်ခြင်နေလို့ရှိရင်မြင်လာတဲ့သဖြစ်ဖြစ်ကြားတာနာနာသားတာဖြစ်ဖြစ်တွေ့ထိတာဖြစ်ဖြစ်အဲဒီကုစဉ်းစားရရှိကြောင်းနောက်ကြောင်းတွေပဲဖြစ်ဖြစ်တို့တို့ကြောင်းများတွေအဲဒါလူပုဂ္ဂိုလ်နဲ့ဖြစ်ဖြစ်ဒိဋ္ဌာပုဂ္ဂိုလ်နဲ့ဖြစ်ယာတိဥရုနဲ့ဖြစ်ဖြစ်သဘောတရားနဲ့ပဲဖြစ်ပါပဲဖြစ်ပေါ်လေကိုလိုမကျက်တဲ့အာယုန်တွေကိုအဲလိုမရှိတဲ့အနေအားဖြင့်သိဆိုးစရာနေရာဖြင့်စဉ်းစားလို့ရှိရင် ဒေါသဖြစ်တယ်ဒေါသအဲဒေါသဆိုတော့သူကဖြစ်ခြင်းရလွယ်လွယ်ပဲအဲဒါကြောင့်စိတ်ဆိုးွယ်များကျူးစင်းသာတဲ့စိတ်ဆိုးွယ်တွေစိတ်ဆိုးစရာဖြစ်လာအောင်ဒေါသဖြစ်အောင်လို့စိတ်ဆိုးစရာအနေနဲ့ကျူးစင်ခြင်းလို့ရှိရင်အာရဏိတမတိကာရဖြစ်လို့ရှိရင်ရာဘာရဖြစ်တတ်သည်တဲ့အဲဒါဆိုရမယ်စိတ်ဆိုးွယ်များစိတ်ဆိုးွယ်များ ရှုစင်စားဖြစ်ပွားပြပါရာသိဆိုးွယ်များရှုစင်စားဖြစ်ပွားပြပါရာသိဆိုးွယ်များရှုစင်စားဖြစ်ပွားပြပါရာ ဖြစ်သည်ရဲ့စိတ်ဆိုးတဲ့အခါစိတ်ဆိုးတဲ့စိတ်ဆိုးတဲ့မှတ်ရင်းနဲ့ဩငါဟိုဟာလေးစိတ်ဆိုးစရာဖြစ်အောင်စဉ်းစားလို့ဒီနောက်ကစိတ်ဆိုးတဲ့စိတ်တွေဖြစ်လာတာပဲယောဂီပုဂ္ဂိုလ်ကဒီလိုသိတာကိုကျွမ်းမနေရင်သူကပြီးသွားတာဒီမင်းကနည်းနည်းနည်းနည်းကြီးတွေးနေရတာမဟုတ်တော့ပါဘူးစိတ်ဆိုးတာဖြစ်လာတာနဲ့မှတ်လိုက်ရင်ဟိုသောသောတိုင်းကသူစဉ်းစားတာလေးရှိတာကိုစိတ်ဆိုးရအောင်လို့လမ်းခင်းပေးတဲ့စိတ်ကူးလေးရှိတယ်အဲ့ဒါအယောနိသမနိကာရခေါ်တယ်အဲဒီဆိုစရာမကောင်းတဲ့အာယုန်တွေဒီဆိုစရာဖြစ်အောင်လို့သူကစဉ်းစား စဉ်းစားတော့နောက်ကဒေါသတွေကလိုက်တာအဲ့ဒါကိုယောဂီပုဂ္ဂိုလ်ကသိတယ်ဒီလိုသိရမှာစာနဲ့မှလည်းကြက်ပြီးသိတာမဟုတ်ဘူးစာနဲ့မှလည်းကြက်ပြီးတာကတော့ဒါကတော့စာပြီးပဲဘာဝနာပြီးမဟုတ်ဘူးအခုယောဂီပုဂ္ဂိုလ်ကတော့ရှုနေရင်းနဲ့ကိုယ်ဒီဟာပြီးတယ်သိဆိုတဲ့ကသိဆိုတဲ့သိဆိုတဲ့သိကျင်နေသိပြတဲ့မှလို့ချင်းအဲသိဆိုသိပြောက်သိုးသောကလမ်းခင်းပေးတဲ့သိကူးလေးရှိတယ်ဒီသိကူးလေးကြောင့်ဒီသိဆိုတာဖြစ်တာပဲယောဂီပုဂ္ဂိုလ်ကသိ အဲယောနိသောမသိကာရတင်းနေအောင်နှလုံးသွင်းလို့ရှိရင်အဲဒီဇာဘာရဒေါသဟာမဖြစ်ဘူးဖြစ်ပြီးသားဇာဘာရဒေါသလည်းငြိမ့်နေအာတိဘိကဝေမေတ္တာစေတဝိမု ക്തി ဒါထာယောနိသောမသိကာရဘူလီကာရောအယမဟာရောအနုပ္ပံအယမဟာရောဥပ္ပန္နတဝါဇာဘာရတဘာနာယ

မေတ္တာစေတဝိမု ക്തി ၌သင်္ဇာနှလုံးသွင်းခြင်းဤများစွာဖြစ်ခြင်းသည်အနုပါဏတဗျာပါရတမဖြစ်သေးသောဗျာပါရစိတ်ဆုံးမှုဤအနုပါရာယဝါမဖြစ်ရန်လို့ငါလည်းဟောတည်ဖြစ်၏ဥပ္ပန္နတဗျာပါရတဖြစ်ပြီးသောဥပ္ပန္နတဗျာပါရတဖြစ်ပြီးသောဗျာပါရကိုဘာနာယဝါပေရန်လို့ငါလည်းဟောတည်ဖြစ်၏ အဲဒီမေတ္တာစေတဝိမု ക്തി မေတ္တာနှလုံးသွင်းတယ်လို့ရှိရင်ဒါပုဂ္ဂိုလ်သတ္တဝါတွေနဲ့စပြီးဖြစ်တဲ့ဒေါသကိုဒီပဲပြီးတော့ဟောတာပါတယ်များသောဖြင့်လည်းပဲဒေါသဆိုတာပုဂ္ဂိုလ်သတ္တဝါတွေနဲ့စပြီးဖြစ်တာပဲများပါတယ်သိကျင်ကြသည်ဥရုနဲ့မကြမ်းမမာမှုနဲ့ဖြစ်တာကတော့ဒါကနည်းပါတယ်သူကအဲဒေါသဖြစ်တယ်ဆိုရင်များသောရင်ပုဂ္ဂိုလ်သတ္တဝါနဲ့ပုဂ္ဂိုလ်သတ္တဝါတောင်မှတိရစ္ဆာန်အနေနဲ့ဖြစ်ခဲ့ပါတယ်လူလူချင်းပဲဒီလိုဒေါသတွေဆိုတာများများဖြစ်တတ်တယ် အဲဒီလိုဖြစ်တော့မေတ္တာပွားများနေလို့ရှိရင်မေတ္တာဘာဝနာပွားများနေလို့ရှိရင်တော့အဲဒီဇဝရဒေါသတွေကမဖြစ်ဘဲနဲ့ရင်လည်းငြိမ့်တတ်တယ်မဖြစ်သေးတဲ့ဇဝရမဖြစ်ဘဲနဲ့ကင်းပြီးတော့နေတတ်တယ်ဖြစ်ပြီးလာလို့ရှိရင်လည်းပဲအဲဒီမေတ္တာနှလုံးသွင်းလိုက်တာနဲ့သံသာပါစေဆိုတဲ့မေတ္တာနှလုံးသွင်းလိုက်တာနဲ့ပျောက်သွားတတ်တယ်မေတ္တာကို မေတ္တာကစေတဝိမု ക്തി ဆိုတာမေတ္တာရိုးရိုးတော့မဟုတ်ဘူးစေတဝိမု ക്തി စေတဝိမု ക്തി ဆိုလို့ရှိရင်တော့ပဏာဇံကိုပြောတာတဲ့တက္ကတာကဖွင့်မေတ္တာတက်တဲ့ဆိုရင်တော့ဇာရောက်သည်ဖြစ်စေမရောက်သည်ဖြစ်စေမေတ္တာပွားများနေတဲ့မေတ္တာစိတ်ပဲတာမြင်ရယူရမယ်တဲ့အခုစေတဝိမု ക്തി ဆိုရင်တော့ကိုအဲလွံ့မြောက်နေတဲ့စိတ်ကိုဒေါသမှလွံ့မြောက်နေတဲ့စိတ်ဆိုတော့ဇာမပဲကောင်းကောင်းလွံ့မြောက်တယ်။အဲကြောင့်မေတ္တာဇံကိုဆိုတယ် အဲဒီတော့မေတ္တာဇံကတော့အထူးပြောစရာမလိုပါဘူးဇံရောက်နေမှတော့ပဋိကပြာပါဒရောဂအကျဉ်းရောပေါ့မေတ္တာဇံဝင်စားနေတဲ့ပုဂ္ဂိုလ်ပြာပါဒရောဂတွေလည်းဖြစ်နိုင်မလဲဒီတင်ဇံနေတော့မှဇံဝင်စားနေတဲ့ကံဖြစ်နိုင်ပါဘူးမေတ္တာဆိုတော့အထူးပြောစရာမလိုပြီးတော့အကယ်၍ပြာပါဒရောဂအသေးငယ်လေးဖြစ်လာလို့ရှိရင်မေတ္တာနှလုံးသွင်းလိုက်ဇာရနေတဲ့ပုဂ္ဂိုလ်ကမေတ္တာဇာရောက်သွားလို့ရှိရင်ကျင့်ကြောက်သွားတာပေါ့သူကတော့သူကတော့ရှင်းကြီးပါပဲ အခုကတော့ဇံရတဲ့ပုဂ္ဂိုလ်မဟုတ်ဘဲနဲ့ဇံမရတဲ့ပုဂ္ဂိုလ်အတွက်ကအရေးကြီးဇံမရတဲ့ပုဂ္ဂိုလ်မှလည်းမေတ္တာနှလုံးသွင်းရင်ပျောက်တာမများတော့သူကလည်းပျောက်ပါပဲမေတ္တာဘာဝနာနဲ့မေတ္တာဘာဝနာကဩဒိဋ္ဌမေတ္တာတဲ့အနောဒိဋ္ဌမေတ္တာတဲ့ဒိဋ္ဌပရဏမေတ္တာတဲ့ဩဒိဋ္ဌမေတ္တာဆိုတာတဝုတယောက်ကိုရည်ရွယ်ပြီးပို့တယ်လည်းရှိတယ်အဲ တော်တော်များများကိုရည်ရွယ်ပြီးပို့တာလည်းရှိတယ်။တဝူတယောက်ကိုရည်ရွယ်ပြီးတော့မိသူမိဝါချမ်းသာပါစေ။အဲအမိတို့အဖတို့ဆရာသမားတို့မိတ်ဆွေဖြစ်တဲ့မိသူမိဝါတို့အဲဒီဥစ္စာတွေကိုယ်စိတ်ထဲမှာမှန်းပြီးတော့မိသူဝါချမ်းသာပါစေ၊ကိုယ်စိတ်နဲ့ချမ်းသာပါစေ။မေတ္တာပို့စဉ်ဒီတန်ကြီးကြံတဲ့ကလာတဲ့အတိုင်းဆိုလို့ရှိရင်တော့

အပြာပိဇောဟောတုဆင်းရဲကင်းပါစေအပြာပိဇောစိတ်ဆင်းရဲဆိုရင်ကြောင့်ညာခြင်းအစာရည်စိတ်ဆင်းရဲတွေကင်းပါစေအာနိရောဟောတုကိုဆင်းရဲကင်းပါစေဒုက္ခိအတ္တနာပရိဟရတုဒုက္ခိချမ်းသာနဲ့ပြည့်စုံနေသည့်အတ္တနာမိမိကိုယ်ကိုပရိဟရတုထောင်နိုင်ပါစေမိမိခန္ဓာကိုယ်ဝင်ကြီးကိုချမ်းသာတာနဲ့ သက်ဆောင်နိုင်ပါစေအဲဒါမေတ္တာပို့တာအဲဒီတော့မေတ္တာဘာဝနာပွားများနေလို့ရှိရင်ဒေါသဆိုဖြစ်ခဲ့တာပေါ့ဒေါသဖြစ်စရာအကြောင်းပေါ်လာတော့မှကိုယ်ကမေတ္တာပွားချမ်းသာပါစေနှလုံးသွင်းနေတော့ဒီဒေါသအချိန်ဟောပြင်းပြထန်တာမဖြစ်ရဘူးပေါ့သူပြတ်သွားစင်ញင်လိုက်လို့ရှိရင်ငါကချမ်းသာပါစေလို့ပွားနေတယ်

အဲဒီပုဂ္ဂိုလ်ကပြောတဲ့စကားတွေလည်းပဲကောင်းတာပြောတယ်လို့ပဲနှလုံးသွင်းနှလုံးသွင်းပြီးတော့သွားတော့တာပဲမကောင်းတာနှလုံးပြောတယ်လို့နှလုံးမသွင်းဘူးအကယ်၍မကောင်းတာပြောအောင်တော့ကိုယ်နာနာမချမ်းသာတဲ့စကားကိုပြောအောင်တော့ကိုယ်ကချမ်းသာပါစေနှလုံးသွင်းတော့စိတ်မဆိုးရဘူးသူကချမ်းသာစေလို့စိတ်ပဲဆက်ပြီးတော့ဖြည့်ရအဲဒါကြောင့်ဒီအလွတ်နေတဲ့အခါမှာဆိုရင်တော့တွေ့တိုင်းမြင်တိုင်းပုံကိုယ်တွေမေတ္တာပွားနေတာကျေးဇူးများပါတယ်လို့ ဒီလိုပဲဘာမှဆက်ဘူးသူကလည်းပဲချမ်းသာပါစေပဲတူတူလေးပဲအဲဟိုဟိုဟိုလည်းစားရပါတဲ့တိုင်းကတော့ဘိယံကင်းပါစေသိစင်ရကင်းပါစေကိုစင်ရကင်းပါစေမိမိခန္ဓာဝန်ကိုချမ်းသာသာနဲ့ဆောင်ရွက်နိုင်ပါစေဆိုတော့ဒီလိုလုံးနေများနေတယ်အတူတူကလည်းချမ်းသာပါစေပါပဲကိုယ်စိတ်နှစ်ပါးချမ်းသာဖို့ရတယ်ချမ်းသာပါစေချမ်းသာပါစေချမ်းသာပါစေဒီလိုနဲ့ပါပဲသူခိဟောတုပါပဲ ဒုက္ခချမ်းသာနဲ့ပြည့်စုံပြီးဟောတုဖြစ်ပါစေတည်းအမေတ္တာဘုရားချမ်းသာပါစေချမ်းသာပါစေဟောမြင်တဲ့ပုဂ္ဂိုလ်ချမ်းသာပါစေအများဆိုရင်ချမ်းသာကြပါစေအဲမြင်တိုင်းမြင်တိုင်းတွေ့တိုင်းတွေ့တဲ့ပုဂ္ဂိုလ်တွေကိုသွားရင်လာရင်ဖြစ်ဖြစ်နေရင်ထိုင်ရင်ဖြစ်ဖြစ်မြင်နေရတွေ့နေရကြားနေရတွေအာရုံပြုပြီးတော့အဲဒီလိုမေတ္တာဘာဝနာပွားနေတယ်ဆိုတော့ကောင်းပါလေဟွန်းကုသိုလ်တွေရတယ်ဘာမှဈေးမကုန်တဲ့ကုသိုလ်တွေရတယ်အမှန်ကောင်းတဲ့ဥစ္စာပဲ အဲ့ဒါပွားကြကောင်းပါလေအခုဝိပဿနာတရားအားထုတ်နေတဲ့အခါမှာတော့ဝိပဿနာရှုမှတ်နေရတာကတော့မေတ္တာတွေပွားနေဝရမလိုပါဘူးဝိပဿနာအထူးမရှိတဲ့ပုဂ္ဂိုလ်တွေအလွတ်နေတဲ့ပုဂ္ဂိုလ်တွေမှာဆိုရင်သွားရင်လာရင်မေတ္တာဘာဝနာတွေပွားနေရင်အမှန်ကောင်းပါလေဘေးကြီးညာနေအံတကင်းနဲ့ပြည့်တယ်လို့အကြအဲ့ဒါတဝူးတယောက်တည်းဖြစ်ဖြစ်ပုဂ္ဂိုလ်အများကြီးရည်စူးပြီးတော့ပို့တာအောဒိတကမေတ္တာတဲ့ မရည်စူးပဲနဲ့ပို့တာကအနောရိတကမေတ္တာတဲ့သဗ္ဗေသတ္တာဘတ်တော်ရီအားလုံးဘတ်တော်ရီအကုန်လုံးချမ်းသာကြပါစေတဲ့ရည်စူးခြင်းမရှိပဲနဲ့ပို့တာအနောရိတကမေတ္တာသီလမိတ္တမေကပြရတယ်မေတ္တာကိုအစဉ်မှာသဗ္ဗေသတ္တာသဗ္ဗေပါဏသဗ္ဗေကုတာသဗ္ဗေပုဂ္ဂလသဗ္ဗေအတ္တဘဝပရိယပါဏလို့၅ဘုတ်ရှိတယ်အဲဒါတွေကရွယ်ချက် သီးသမရှိပဲနဲ့ပုဂ္ဂိုလ်တွေအားလုံးကိုမေတ္တာပို့တာပါပဲသဗ္ဗေတ္တာအလုံးစုံသတ္တဝါတွေသဗ္ဗေပါဏာလည်းပဲသက်သက်ဝင်နေရှိတဲ့အသက်ရှိတဲ့သတ္တဝါတွေဆိုတော့အကုန်လုံးပါပဲသတ္တဝါတွေအကုန်လုံးသဗ္ဗေဘူတာကိုတင်ရှားပြတဲ့သတ္တဝါတွေဒါလည်းအကုန်လုံးပါပဲသဗ္ဗေပုဂ္ဂလာအလုံးစုံသောပုဂ္ဂိုလ်တွေပုဂ္ဂိုလ်နဲ့သတ္တဝါနဲ့ဆိုတာအတူတူပဲအကုန်လုံးပဲသဗ္ဗေအတ္တဝါပိယပါဏာအရဘော၌တွင်းဝင်သောပုဂ္ဂိုလ်တွေအရဘောကိုအရဘောရှိတဲ့ပုဂ္ဂိုလ်တွေ နာလည်းသတ္တဝါတွေအကုန်လုံးကိုဆိုတာပါပဲအဲ့ဒါကြောင့်ဒါကနောရိတမေတ္တာခေါ်တယ်သူကငါးဖို့ရှိတယ်။ဩရိတမေတ္တာကနောက်ကသဗ္ဗအိဋ္ဌိယောသဗ္ဗေပုရိသစသည်ဖြင့်ခွဲကြပြီးတော့ပို့ရတာကတော့သဗ္ဗအိဋ္ဌိယောမိမတွေအမတွေပေါ်တယ်ဘုံလုံးအဲလူမဟုတ်တဲ့ဒိဋ္ဌာန်တွေလည်းအကုန်လုံးပါတာတော့အမတ္တဝါတွေဒါအတိတွေမပါဘူးတွေမပါဘူး သဗ္ဗေပုရိသကြတော့အဖို့သတ္တဝါတွေလူတွေမကဘူးအကုန်လုံးဒိဋ္ဌာန်တွေပါတယ်အကုန်လုံးပဲသူကอืมဒါတွေကသီးသန့်ပိုင်းခြားပြီးတော့ပို့တာသဗ္ဗေအရိယာသဗ္ဗေအနာရိယာအရိယာပုဂ္ဂိုလ်နဲ့အရိယာမဟုတ်တဲ့ပုထုဇဉ်ပုဂ္ဂိုလ်တွေခွဲခြားပြီးတော့ပို့တယ်သဗ္ဗေဒေဝသဗ္ဗေမနုဿသဗ္ဗေဝိနိပါတိကနတ်တွေကတသလူတွေကတသဉာဏ်နဲ့ အပေလေးဝန်သားတွေကတသပြီးတော့သုံးသုံးပိုင်းပိုင်းပြီးတော့ကိုယ်ဒါတွေကအောရိတမေတ္တာတွေခေါ်တယ်။နောက်ပြီးတော့ပုရတိမာဒီတာယအရှိယကသဗ္ဗေသတ္တအလုံးစုံသတ္တဝါတွေဆိုတာလည်းပဲအဲဒီတာပရဏသူကအောရိတတွေကလည်းအဲရမျက်နှာအားဖြင့်ရဆယ်မျက်နှာရှိတဲ့နဲ့အရှိယကိုကိုယ်တကအရှိယကသတ္တဝါတွေနဲ့ပဲဆိုင်တယ်။ဒီသတ္တဝါတွေနဲ့မဆိုင်ဘူး။အနောက်ယကသတ္တဝါတွေတောင်ယကမြောက်ယကအောက်ကအထက်က အဲတောင်လေးတောင်ကအဲဒီတော့အရမ်းမျက်နှာနဲ့ပို့တာလည်းရှိတယ်အဲဒီတော့မေတ္တာဘာဝနာတွေပွားနေတဲ့ပုဂ္ဂိုလ်တဲ့အတူတူအားဖြင့်တော့မြင်တိုင်းတွေ့တိုင်းပေါ့လေကြားတိုင်းအဲမြင်တိုင်းကြားတိုင်းအဲဒါတွေကိုမေတ္တာသိသက်ဝင်ပြီးတော့မေတ္တာပို့နေတဲ့ပုဂ္ဂိုလ်မှာဇာဘာရဒေါသဖြစ်เสียအကြောင်းရှိပေမဲ့လည်းမဖြစ်ဘဲနဲ့ငြိမ့်တတ်တယ်ဖြစ်ပေါ်လာတဲ့ဇာဘာရလည်းချမ်းသာပါစေနှလုံးသွင်းတဲ့ကံလည်းပျောက်သွားတယ် အဲဒီလိုအကျိုးရှိပါတယ်ယောနိသောမနတိကာရဆိုတာလေးကိုကအမှန်တရားအရာရောက်ပါတယ်သူကယောနိသောမနတိကာရအသင့်တဲ့နှလုံးသွင်းတယ်ကုသိုလ်ဖြစ်ဖို့ကနှလုံးသွင်းတစ်ဖက်သားပုဂ္ဂိုလ်ကစိတ်ဆိုးစရာနာမချမ်းသာတဲ့စကားပြောစီကမို့ဒီကယောနိသောမနတိကာရနဲ့အသင့်တဲ့နှလုံးသွင်းနေတဲ့ပုဂ္ဂိုလ်မှာသက်သာတယ်လို့ သူကဘယ်လိုမကောင်းတာပြောနေနေဟိုကမကောင်းတာမပြောဘူးကောင်းတာပြောတယ်လို့နှလုံးသွင်းနိုင်တယ်အဲဒီလိုလည်းရှိတယ်တချို့တစ်ခါကပုဂ္ဂိုလ်ကတော့မကောင်းအောင်လို့ပြောတာပဲဒါပေမဲ့လို့ကြားတဲ့ပုဂ္ဂိုလ်ကသူ့စိတ်ထဲကောင်းတာပြောတယ်လို့ထင်တော့ဟောဒေါသမဖြစ်ဘူးသူဟန်ကြတယ်ဒေါသမြင်ကြတယ်ဒါမှမဟုတ်ရင်လည်းယောနိတမသိကာရဆိုတာအာဟုသောဖြစ်အောင်ဆင်ញင်ရတာပဲနေတော့သူ့ သူ့ဟာသူမဆောင်စည်းလို့ပြောတာပဲငါနဲ့ဘာမှမဆိုင်ဘူးဆိုရင်နှလုံးသွင်းလိုက်ရင်လည်းပြီးတာပဲอืมပြောတဲ့ပုဂ္ဂိုလ်ကသူ့ဟာသူမဆောင်စည်းလို့မပြောတဲ့စကားသူ့ဟာသူပြောတာဘာမှမဆိုင်ဘူးဆိုရင်တော့ဒေါသမဖြစ်ရဘူးအဲဒါနေရာကြပါတယ်လို့အဲကိုအကျိုးမဲ့ဖြစ်အောင်တစုံတယောက်ကပြုလုပ်နေပေမဲ့လို့ကိုယ်စိတ်ထဲကနေပြီးတော့သူ့ဟာသူပြုလုပ်တာပဲကိုယ်နဲ့ဘာမှမဆိုင်ဘူးနှလုံးသွင်းလိုက်ရင်ယောနိသမတိကာရံသုံးဆိုင်သက်သာရရ ကိုလားကိုသွားကိုလို့ကိုလို့ကောင်းတယ်လို့ကိုကကိုပဲလုပ်နေမယ်သူဟာဒီတိုက်ကြတဲ့နှလုံးမသွင်းဘူးဆိုပြီးတော့အဲအဲဒီဒေါသဖြစ်စရာတွေကိုလမ်းပိတ်ထားလိုက်လို့ရှိရင်ပြီးတာပဲသူဒေါသမဖြစ်ရဘူးကောင်းပါလေအဲဒါကြောင့်သူဒီမှာငါ့ဆရာဟောတာကတော့မေတ္တာနဲ့ဟောတာလေမေတ္တာနဲ့တရားဆောင်ဖို့ပဲလုပ်တာမေတ္တာတရားရှင်းရှုပွားပယ်ရှားပြပါလားတဲ့မေတ္တာတရားကို မ်းသာပါစေချမ်းသာပါစေဆိုပွားနေလို့ရှိရင်တော့ဗျာပါဒကိုပယ်နိုင်ပြီဒေါသမဖြစ်ပဲနဲ့ရင်တရားတဲ့ဖြစ်ပေါ်လာလို့ရှိရင်လည်းချမ်းသာပါစေလုံးသွင်းနိုင်ရင်ပျောက်သွားတယ်အထူးအားဖြင့်ဇာနဲ့နှလုံးသွင်းမှာဒါနှလုံးသွင်းတဲ့နှလုံးသွင်းတဲ့အကုန်လုံးပျောက်နိုင်တယ်ဇာမဟုတ်ရင်တော့မပျောက်တော့လည်းဖြစ်ချင်းလည်းဖြစ်နေမှာပေါ့လေအဲနှလုံးသွင်းမှာများလာလို့ရှိရင်တော့ပျောက်တော့များပါလိမ့်မယ်အဲဆိုရမယ်မေတ္တာတရားမေတ္တာတရား ကျေးဇူးပွားပဲကြပြပါရာမေတ္တာတရားကျေးဇူးပွားပဲကြပြပါရာမေတ္တာတရားကျေးဇူးပွားပဲကြပြပါရာ ဆရာကအပိစ္ဆသရမယာဝရသဘာနာယတံဝတ္တန်ဒီတဲ့ဒီနည်းအားဖြင့်တော့ပါဠိတော်နီးမှတပါးသက္ကရာဆရာတွေကဒီနည်းအားဖြင့်ဆိုရင်6မျိုးရှိတယ်မေတ္တာအဲယာဝရကိုပယ်နိုင်ခြင်းအကြောင်းတရား6မျိုးရှိတယ်မေတ္တာနိမေတ္တာဥက္ကဟောမေတ္တာနမိတ်ကို ယူခြင်းနဲ့မေတ္တာစပြီးတော့ပွားခြင်းပါပဲပရိကမပရိကမသမာဓိကခြေတည်ပြီးတော့ဥက္ကနမိတ်ကြီးတာမေတ္တာမေတ္တာပွားနည်းတွေကိုသင်ယူမေတ္တာစပြီးတော့ပွားဇံမရောက်ဇံဥဇာရပနာမရောက်မရောက်သေးခင်အဲသောသောစီကပွားနေမေတ္တာတွေအခုမြင်နိုင်ကြတိုင်းနေချမ်းသာပါစေချမ်းသာပါစေနှုံးသွင်းတာမျိုးတွေ

မေတ္တာဘာဝနာတွေပွားများပြီးတော့နေအဲဒါလည်းဇာဘာရဒေါသကင်းခြင်းအကြောင်းဖြစ်တယ်ကာမတက္ကတာသစ္စာဝေခဏကာမလည်းကိုယ်ပိုင်ဥစ္စာရှိသည့်ဖြစ်ကိုဆင်ခြင်ခြင်းကာမလည်းကိုယ်ပိုင်ဥစ္စာရှိတယ်လို့လုံးသွင်းလိုက်လို့ရှိရင်လည်းဇာဘာရဒေါသတွေကြောက်တတ်တယ်သတ္တဝါတိုင်းသတ္တဝါတိုင်းကိုယ်ကံနဲ့ကိုယ်ကို ကျိုးပေးတာဒီလိုတရားသောပုဂ္ဂိုလ်ကမကောင်းအောင်လုပ်တဲ့ဆိုပေမဲ့လို့ကိုယ်ကအားလျော်စွာပဲကိုယ်ကကံကောင်းတယ်လို့ရှင်လည်းပဲမကောင်းလို့လို့ဘာမှမဖြစ်ဘူးလို့လားကိုယ်ကကံမကောင်းနေရင်တော့ကိုယ်ကံကကိုရှိနေတာကိုရှိနေတော့အဲဒီလိုမကောင်းကျိုးခံစားဖို့ရကံကရှိနေတော့တစ်ဖက်သားကမကောင်းအောင်လုပ်တာကသူကအောင်မြင်သွားတာပေါ့ သာမပုဂ္ဂိုလ်တွေပြောနေမြတ်စွာဘုရားတောင်မှဝိဘက်တော်တွေဆိုလိုက်လာတာရှိတယ်အဲဒါတွေဟာသူ့ဈေးကံကရှိပြီးတော့နေလို့တစ်ဖက်သားကမကောင်းအောင်လုပ်လို့ဖြစ်တာတွေဈေးကံမရှိရင်တော့လည်းဘာမှလုပ်လို့မဖြစ်ဘူးမြတ်စွာဘုရားလက်ထက်တုန်းကမြတ်စွာဘုရားလည်းမလိုလားတဲ့ပုဂ္ဂိုလ်တွေမကြည်ညိုတဲ့ပုဂ္ဂိုလ်တွေအများကြီးရှိတာပေါ့အကျိုးမဲ့ဖြစ်အောင်လေကျမ်းစာတွေအများကြီးရှိတယ်ဒါပေမဲ့လို့အဲဘုရားဘုံကံတော်ရှိနေတော့ ဘာမှဖြစ်ပါဘူးသူကဒါပေမဲ့လို့အဲတချို့တချို့မကောင်းကျိုးဖြစ်အောင်လုပ်တာတွေနည်းနည်းပါးပါးတော့သူကအကျိုးလေးတွေခံစားရတာရှိရှင်ဒေဝရကကြောက်လုံးကြီးနဲ့လှိတ်ချတော့အဲဒီမှာအဲကြောက်လုံးကြီးနဲ့တခါအပေလှိတ်ချတာပဲတော့မောကနေပြီးတော့ကြောက်မောင်းနဲ့ဆင်ပြီးတော့လှိတ်ချတာ။နောက်ဆိုဗျာအင်းညာကြောက်တယ်အင်းညာတောင်တောင်တို့ကနေပြီးတော့ကြောက်လုံးကြီးနဲ့လှိတ်ချတာဒါပြီးပြီးရောဆိုပြီးတော့လုပ်တာ။ အဲဒီမှာကြောက်လုံးကြီးလိမ့်ကြသွားမှာကြောက်လုံးအပဲ့လေးအဲကြောက်ဆောင်တစ်ခုနဲ့တိုက်ပြီးတော့အဲဒီကြောက်ဆောင်တစ်ခုကနေပြီးတော့တိုက်ပြီးတော့ကြောက်လုံးအပဲ့လေးကဆင်ပြီးတော့ခြေတော့ကိုထိခိုက်သွားတယ်တော်တော်နာတယ်လို့ဆိုတယ်ကွာအဲဒီအကျိုးရအဲ့ဒါမကောင်းမှုကရှိလို့ပဲတဲ့မကောင်းမှုကမရှိဘဲနဲ့တော့အာဟုလိုကမရှိဘဲနဲ့သူကဖြစ်တာမဟုတ်ဘူး

သူမကောင်းတာပြုလို့ရှိရင်သူမကောင်းကျိုးတွေခံစားရမှာပဲငါမကောင်းတာပြုလို့ရှိရင်ငါမကောင်းကျိုးတွေခံစားရမှာပဲအဲဒီလိုလုံးသွင်းရမယ်တဲ့ကာမဘကောကာမလည်းကိုယ်ပိုင်ဥစ္စာရှိသည်ကာမရာရတော့ကာယအမွေကိုခံစားရသည်ကာမယောနိကာမလည်းအကြောင်းရှိသည်အကြောင်းရင်းကကာမလည်းအကြောင်းရင်းအခုလောကမှာမြင်ရတော့ဘယ်သူကြောင့်ဘယ်ဝါကြောင့်ဆိုပြီးတော့ အကြောင်းတွေတော့ရှိတာပေါ့လေဒါတွေကတော့ဒါတွေကအကြောင်းချင်းမဟုတ်ဘူးတဲ့ဒါတွေကတော့အထောက်ပံ့အကြောင်းအဲရှိကမကောင်းကျိုးရဖို့ရာအကြောင်းရင်းကတော့ကိုကိုယ်တိုင်ပြုလာခဲ့တာတဲ့ကာမယောနိကာမလည်းအကြောင်းရင်းရှိသည်ကာမဗန္ဓုကာမလည်းအသွေမျိုးရှိသည်ဖြစ်လျာရာမှာမိမျိုးဖမျိုးဆွေမျိုးတွေအာကိုစရာတွေရှိတာများတော့ရှိတာဒါပေမဲ့တချို့ဆွေမျိုးတွေကမတည့်တော့အာမကိုရဘူး

ကောင်းမှုမကောင်းမှုကံရဲ့ကောင်းမှုဆုံးမှုတွေခံစားရမှာပဲလို့အဲဒီလိုကာမတက္ကတာကံသာလဲကိုယ်ပိုင်ဥစ္စာရှိရှိကိုသိဉာဏ်မဲ့အနိဋ္ဌာယောလုံးမကြတဲ့အာရုံနဲ့တွေ့လို့ရှိရင်တစ်ဖက်သားပုဂ္ဂိုလ်ကိုသိဆိုးဖို့ရပဲမလှဲ့ပဲနဲ့အဲကိုယ်ကံနဲ့ကိုယ်ပဲအဲကိုယ်မကောင်းကျိုးရောက်လာလို့ရှိရင်လည်းငါ

ဆင်ခြင်ရမယ်တဲ့ဒီလိုဆင်ခြင်ရင်လည်းပဲဒေါသဆိုတာပျောက်တတ်တယ်တဲ့သုံးခုရှိသွားရင်မေတ္တာဆင်စေပွားလျက်နေရှုလေကံဥစ္စာတဲ့ဒီကသုံးခုနောက်ကသုံးခုဒါလေးဆိုတာမေတ္တာဆင်စေပွားလျက်နေရှုလေကံဥစ္စာမေတ္တာဆင်စေပွားလျက်နေ သံဥစ္စာမေတ္တာသင်စေပွားလျက်နေကျุလေကံဥစ္စာ ဖြစ်ခြင်းရဲ့အကြောင်းဖြစ်ပြီးသားတော့ကငြင်းငြင်းရဲ့အကြောင်းနဲ့ကောင်းတယ်ဆန္ဒကောင်းတဲ့ဥစ္စာတွေကမေတ္တာနှလုံးသွင်းရမယ်နေနိုင်ကြားတိုင်းတွေ့တိုင်းနှလုံးသွင်းရမေတ္တာလေးထားပြုနေရအဲဒီလိုလေးထားပြုမေတ္တာပွားနေတဲ့ပုဂ္ဂိုလ်မှာဒေါသဖြစ်စရာအကြောင်းကြီးလေဒေါသမဖြစ်ဘဲနဲ့ငြင်းတာမဖြစ်ဘဲနဲ့ငြင်းနေတယ်ဖြစ်ပေါ်လာလို့ရှိရင်လည်းကြာချင်းမတည်ဘဲနဲ့သံသာပါစီကအများအားနှလုံးသွင်းနေတော့သူတို့ဘာဆင်းရအောင်လို့ကြာနေစိတ်ကူးတွေဆက်မဖြစ်ရဘူးလို့ဒေါသတွေဆက်မဖြစ်ရဘူး မေတ္တာဘာဝနာနိယောဂမေတ္တာဘာဝနာကိုသီလနှလုံးသွင်းတာဒါကတော့ကိုဥဇာရသံပနာသာပြည့်စုံအောင်လို့အားထုတ်နေတာအဲဒီလိုလဲအားထုတ်ပါတဲ့ဒီလိုအားထုတ်နိုင်ရင်တော့လည်းပဲသူလည်းကောင်းတာပါပဲအဲဒါကတော့ဒါပြီးတော့ဇာဘာရဒေါသကိုပွဲနိုင်တာဘုန်းလေလို့ကံကံရဲ့ကျိုးဆင်ញင်ပါတဲ့ဒီလိုမဟုတ်ရင်လည်းပဲအကြောင်းရှိတဲ့အခါဒီစိုးစရာပေါ်လာရင်ကိုယ်ကံနဲ့သူ့ကံနဲ့ကာနာဆင်ញင်ပါအဲကိုယ် မကောင်းမှုအကုသိုလ်ကရှိရင်မကောင်းရုပ်ခံစားရမှာပဲအခုမကောင်းတာတွေတွေ့နေရတာကိုမကောင်းမှုအကုသိုလ်ကရှိကရှိခဲ့လို့ပဲဒီလိုပဲဖြေရမှာပါလားဒီရင်ကြီးနဲ့ဖြေလို့ရှိရင်တော့ကိုအပြစ်တွေနောက်ထပ်ဖြစ်တတ်တယ်ဟာသူကငါမကောင်းအောင်လုပ်ငါလည်းသူမကောင်းအောင်လုပ်မယ်ဆိုရင်ဒီမှာအကုသိုလ်ကနေနောက်ထပ်ကိုတိုးလာမှာအကျွေးတွေပြန်တင်လာမှာဟိုမှာအကျွေးတွေအကျွေးအောင်ရှိလို့ခုအကုသိုလ်ကအကျွေးအောင်ရှိတာနဲ့ မကောင်းကျိုးတွေကြောက်နေရတယ်တဲ့တခါကြာပြီးတော့ကိုယ်ကလည်းမကောင်းဘူးတခါလုံးဝကြောက်ပြီးတော့ဒေါသတွေဖြစ်နေလို့ရှိရင်အဲဒါအကျိုးတွေအသေးအသေးရောက်လာမှာအကျိုးတွေထပ်တင်လာမှာဟိုနောက်လည်းဒီမကောင်းကျိုးတွေဆက်ပြီးတော့ပေးနေဦးမှာအဲဒါကြောင့်ခံခံရဲ့အကျိုးကိုဆင်ခြင်ပါဒေါသကြီးနိဒတ်တိနောက်ပြီးတော့ပฏิသင်္ခါနာဘူလာတာဆင်ခြင်ညာများစွာဖြစ်ခြင်းဆင်ခြင်ညာ များသည့်အဖြစ်ဆင်ញညာများစွာဖြစ်ခြင်းဒေါသဤအဖြစ်နဲ့မေတ္တာဤအကျိုးဆင်ញင်ရမယ်ဒေါသဤအဖြစ်ဒေါသဆိုတာဒေါသောအထာနာဇာနာတိဒေါသောဓမ္မနာပတတိတရားအနတ္တမဟောတိယံဒေါသောသဟတိနရဒေါသောသိဆိုးခြင်းသိကျက်ခြင်းဒေါသတရားတွေ အထာအကျိုးစီးပွားကိုနာသာနာနဲ့မသိရဘူးဒေါသဒေါသတရားသည်ဓမ္မအကြောင်းတရားကိုနာသာနာနဲ့မသိရဘူးဒေါသဆိုတာအကြောင်းကျိုးမသိနေတာဘူးဒေါသဖြစ်လာမှတော့အလွဲတွေလျှောက်ပြီးတော့စဉ်းစားတော့တာပဲလို့ကအကြောင်းကျိုးအမှန်တွေကိုမရောက်ဘူးယံယတမိန်ကာလေခြင်းခါကာလ၌နရံလူကိုဒေါသဒေါသတွေတဟတိနှိမ့်ဆက်၏ပရိပုဂ္ဂိုလ်တွေကတော့ ဒေါသဖြစ်တဲ့ဆိုငါဒီမင်းနဲ့ဒေါသဖြစ်တဲ့ငါကစိတ်ဆိုးနေတဲ့ဒီလိုအောင်မရတာကိုဟောမြတ်စွာဘုရားဒေသနာဒီလိုမဟုတ်ဘူးဒေါသကနှိစ္စတတ်တဲ့ရန်သူပဲတဲ့လူပုဂ္ဂိုလ်ကနှိစ္စခံရတဲ့ပုဂ္ဂိုလ်ပဲတဲ့လူပုဂ္ဂိုလ်ကနှိစ္စခံရတယ်ရန်သူအနှိစ္စခံရဒေါသယနှိစ္စခံရတယ်ရန်ရသမင်ကလည်းကျင်ခါကာလနဲ့ဒေါသဒေါသကနရလူပုဂ္ဂိုလ်ကိုဗတ္တိနှိစ္စနေပြီတဲ့ဒေါသဖြစ်လို့ရှိရင်ဒေါသကလူနှိစ္စတာတဲ့

ဒေါသဖြစ်နေတဲ့အခါကျမသိကျင်တော့ဘူးအဲပြုမိစီပါတွေပြုတတ်တယ်ပြောမိပြပါတွေပြောတတ်တယ်အကုန်လုံးအလွယ်လွယ်ချော်ချော်တွေဖြစ်တတ်တယ်တဲ့ဒေါသဆိုတာပြီးတော့ဒေါသဆိုတာအနာယောဂနဲ့တူတဲ့အနာယောဂဖြစ်လာလို့ရှိရင်အနာယောဂဖြစ်တဲ့ပုဂ္ဂိုလ်မှာအထူးအားဖြင့်အပြာယောဂတွေပေါ်တယ်အဲဒီမှာခတွင်းနေပါတယ်ကြည့်ရဲ့ ကောင်းကောင်းမွန်မွန်နေလဲရတာမပေါ်ဘူးကောင်းတဲ့ရတာကိုအဲ့ဒါလိုပဲဒေါသဖြစ်နေတဲ့ပုဂ္ဂိုလ်ကသူများကောင်းအောင်လို့ကြိုးတင်ကြောင်းတင်လာပြောလဲသူကလက်မခံတာဘူးကောင်းတယ်မထင်တာဘူးနောက်တစ်ခုကအနာရောဂါဖြစ်နေတဲ့ပုဂ္ဂိုလ်ကိုများကယွန်ကြာကြတယ်အဲအနုနာတို့ကုသတ္တနာတို့အဲဒီဥစ္စာတွေဆိုရင်ပူကြောက်ကြတာပေါ့ဒီဥစ္စာဒီကပုဂ္ဂိုလ်ရအနာနာမသွားခြင်းဘူးဥမာလည်းကြောက်ယွန်လည်းယွန်လည်းအနာကိုအဲလိုပဲဒေါသဖြစ်နေတဲ့ပုဂ္ဂိုလ်လည်းအများက ညွန်ညတယ်ဒေါသဖြစ်စိတ်ဆိုးနေတဲ့ပုဂ္ဂိုလ်လားတယ်မသွားခြင်းမလွယ်မကင်းတာလည်းသွားရရင်လည်းအဲမတတ်တာလို့သာသွားရတာပဲသွားခြင်းလည်းစိတ်တော့မရှိဘူးဒေါသကြီးတဲ့ပုဂ္ဂိုလ်နဲ့မပေါင်းသိခြင်းဘူးမဆက်ဆံခြင်းဘူးပေါင်းသိဆက်ဆံရေးတွေလည်းများတော့ရင်ပြစ်တာပါတဲ့ဒေါသကအဲဒီတော့ဒေါသဟာအကျိုးမဲ့ကိုဖြစ်စေရတဲ့တရားပဲလို့ဒေါသအပြစ်ကိုလည်းဆင်ញင်ရမယ်မေတ္တာမေတ္တာအာဒေါသ ချမ်းသာစေလိုတဲ့သီခံနဲ့ဆိုတဲ့တရားဟာကောင်းတယ်ချမ်းသာစေလိုတဲ့တရားဟာကုသိုလ်တရားဖြစ်တယ်ကုသိုလ်တရားဖြစ်တဲ့အတွက်ချမ်းသာစေလိုမေတ္တာပွားနေရင်ကိုသူကောင်းနေတာပဲသီခံတဲ့တရားစိတ်မဆိုးပဲနဲ့သီခံနေတဲ့တရားကောင်းတယ်သူကမျက်မှောက်တင်အကျိုးတွေအများကြီးရအဲတွေ့တိုင်းတွေ့တိုင်းသီမခံမယ်နဲ့ဉာဏ်လေးခြေပလို့ဉာဏ်ပြည့်နေတတ်တဲ့ပုဂ္ဂိုလ်ဟာအဲမိတ်ဆွေသင်္ကားတွေရှိပြီးသားတွေတော့ပြည့်ပြည့်ကုန်တတ်တယ် သိခန္ဓာတဲ့ပုဂ္ဂိုလ်ကမိစ္ဆေသင်္ကားတွေရှင်းမဲ့ခင်မဲ့သူတွေပေါ်တယ်ရှင်ညိုတဲ့ပုဂ္ဂိုလ်တွေပေါ်တယ်အတော်ဒါနသိခန္ဓာတယ်သိခန္ဓာနေနေသိခန္ဓာတယ်ညာနာသိခန္ဓာတဲ့ပုဂ္ဂိုလ်ကဘေးပဝိညာဉ်ကအကုန်လုံးရှင်ညိုကြတယ်ဒေးစားကြတယ်ဟာဘာမှဒီလိုကသိမခန္ဓာဘူးနည်းနည်းလေးဆိုရင်လည်းပဲသူကတည်းကညာနာကြီးသူကသိဆိုရတဲ့ပုဂ္ဂိုလ်ပဲဆိုအဲဒီလိုမှအဲမိစ္ဆေသင်္ကားသိမရှိဘူးသူကအပေါင်းပေါ်အကူညီတယ်မရှိဘူးအဲဒီတော့မေတ္တာ စိတ်မဆိုးခြင်းဒီခံခြင်းချမ်းသာစေလိုခြင်းဆိုတဲ့တရားအမှန်တရားကောင်းတဲ့တရားပဲလို့အဲဒီမေတ္တာရဲ့အကျိုးအာနိသင်နဲ့ဆင်ញင်ရမယ်မတိပင်ခါနာဘူးလားဒီလိုဆင်ញင်နေတဲ့ပုဂ္ဂိုလ်ကဒေါသဖြစ်လာလို့ရှိရင်လေဟွန်းကိုဒေါသလေးကငါမတော်ပါပဲလားသိနေတယ် မဖြစ်ပဲရင်လည်းပြောတယ်ဖြစ်လာလို့ရှိရင်လည်းပဲမတော်ပဲမတော်ဒေါသဖြစ်လာတာမတော်ပါပဲလားမသိမှာပဲလားဆိုပြီးတော့ရှင်ရှင်ပြီးတော့ပြောက်သွားတယ်အဲဒါကြောင့်ပฏิသင်္ခါနာဘူးလာတာရှင်ရှင်မှုများစေရမယ်ရှင်ရှင်များစေမိတ်ကောင်းစေရမယ်ကလျာဏမိတ်တာတာမိတ်ဆွေကောင်းလည်းရှိရမယ်မိတ်ဆွေကောင်းဆိုတာဘယ်လိုမိတ်ဆွေတုံးဆိုအဲဒီလိုဒေါသမကြီးတဲ့မိတ်ဆွေပါပဲ။

ဓမ္မသောကမင်းလက်ထက်တုန်းကအဘဂုဒ္ဒမထေရကြီးဘုရားလက်ထက်တုန်းကသူကပရပိုက်ဒိဋ္ဌိပရပိုက်တယောက်ပါပဲဒါပေမဲ့မြတ်စွာဘုရားတရားတော်သူကကြီးညိုပါတယ်သာသနာပေါင်းဝင်ပြီးတော့ရဟန်းပြုရတဲ့ရည်ရွယ်ပါတယ်ဒါပေမဲ့သူကတတိပရိသတ်တွေကရှိနေတော့တတိပရိသတ်တွေငဲ့နေတာနဲ့သာသနာပေါင်းတော့မဝင်နိုင်ဘူးမြတ်စွာဘုရားတရားတွေယူသည်သည်နာတယ်အကြီးညိုတဲ့သရတရားဖြစ်တဲ့အရာအဲဒီကပါရမီခံရလာပြီးတော့ သာသနာတော်ဘုရားပြိဋိဘာသံပြီးတဲ့နောက်သာသနာတော်နှစ်200ကျော်ပေါ့လေ200နဲ့200နဲ့30ကျော်မှာဓမ္မသောကမင်းတဲ့ထက်ကအဲဒီဓမ္မသောကမင်းတဲ့ထက်ကအတ္တဂုဒ္ဓမထေဆိုတာဖြစ်တယ်မေတ္တာဘာဝနာသူကအာကြီးလေးလာတယ်မေတ္တာဘာဝနာအများကြီးပွားများလေးလာတယ် ဝတ္တနိယဆိုတဲ့တော့เจ้าမှာသူသတင်းသုံးတယ်ဝိဇာဝိဇာတော်အိန္ဒိယလေပိုင်းမှာရှိပါတယ်ဝိဇာတော်ဝတ္တနိယเจ้าမှာယူဇနာ30လောက်ရှိတဲ့သောစကန်းတစ်ခုလုံးဟာသူ့ရဲ့ကမ္မထာကြောင့်ပဲကမ္မထာကြောင့်ဆိုကျောင်းကျောင်းကလည်းရှိတယ်လို့တော့ရှိမှာပေါ့လေအဲဒီတော်ထဲမှာသတင်းသုံးနေကြတာပေါ့လေယူဇနာ30ပါဝင်ရင်ရှိတဲ့တော် အဲဒီတောရဒေသဟာသူရဲ့ဘာဝနာကမ္မထာကြောင့်ပဲလို့မေတ္တာဘာဝနာတွေသူဟောပြောနေသူကအဘိညာဉ်သမာဘာတွေနဲ့ပြည့်စုံတာနဲ့ကောင်းငင်မှာဒီပိုင်းလေးဖြင့်ပြီးတော့အဲဒီဒီပိုင်းမှာထိုင်ပြီးတော့လည်းဘာဝနာတရားတွေဟောတယ်ဆိုတာကိုစိတ်ဝင်စားကြသိကောင်းတာပါလေ။နာစိတ်ဝင်စားကြကောင်းတယ်။အဲတဖြည်းဖြည်းပြပြလာတာယူဇနာ30ရှိတယ်ဆိုယူဇနာ30ဆိုတော့ဒီယူဇနာကို ရှင်းမိုင်လောက်ရှိတာကိုရှင်းမိုင်ကိုမိုင်ရှင်းမိုင်ပဲတာပါတော့ရှင်း3 24 240မိုင်240လောက်ကျေဝန်းတဲ့တောစကမ်းမှာသူကမ္မထံဌာနဖြစ်ဘူးတဲ့ဆိုတာကိုမေတ္တာမေတ္တာဘာဝနာနဲ့ပွားများရမေတ္တာသာနေခြေခံပြီးတော့ဝိပဿနာပွားများရဟနာဖြစ်တဲ့ပုဂ္ဂိုလ်လည်းအများကြီးနေမှာပေါ့အဲဒီမထေရရဲ့ဂုဏ်သတင်းကိုကြားလို့ဓမ္မသောကမင်းကြီးကပြင့်လာတယ် သုံးချိန်တိုင်းနဲ့ပင်းတာဒီမထေရမကြွဘူးဒီမှာတတိတွေတရားဟောကြရှိတယ်မအားဘူးဆိုပြီးတော့မကြွဘူးအဲလိုတတိဒိဋ္ဌတ်တွေအဲဒီမှာစောင့်ရှောက်ပြီးတော့မေတ္တာဘာဝနာတွေပွားများဟောနေအဲဒီမေတ္တာဘာဝနာတွေပွားများနေတဲ့အတွက်အဲဒီတော့မှရှိတဲ့တိရစ္ဆာန်တွေတော့မှအချင်းချင်းမေတ္တာစိတ်တွေသက်ဝင်ပြီးတော့နေကြတယ်လို့ဉာဏ်ကတော့ဆိုတာပဲအဲဒီလိုပုဂ္ဂိုလ်မျိုးသာကိုသံသမူနာဖြစ်ပြတာအဲဒါလောက်မဟုတ်တော့မှလည်းအဲစိတ်ဆိုး နေတဲ့ပုဂ္ဂိုလ်ဒေါသနေတဲ့ပုဂ္ဂိုလ်သီခဏတဲ့ပုဂ္ဂိုလ်ရည်ပြည့်ပြည့်ပြောရဆိုရဆောင်ရတဲ့ပုဂ္ဂိုလ်အဲဒီလိုပုဂ္ဂိုလ်ကြီးညှိဝဲဝေရပေါ်လေခုနှစ်ကာလမှာသူစိတ်ကာလလျော်သာအဲဒါလည်းညှိဝဲလို့ချင်းကလျာဏမိတ်တာပါပဲအဲဒီဆိုရတဲ့ပုဂ္ဂိုလ်ဒေါသဖြစ်တတ်တဲ့ပုဂ္ဂိုလ်ညှိဝဲရင်အဲဒီတူးလိုက်ပြီးတော့သူ့လိုစိတ်ဆိုးသူ့လိုပြောဆိုတွေကြမ်းအဲဒီလိုလျှောက်ပြီးတော့ဖြစ်ကုန်တာတယ်သူကသူဆိုတာ နီးရနီးရကအတုကအတုလိုက်တုလိုက်ဒီကလာသွားရတယ်ဒါကြောင့်မို့ကလျာဏမိတ်တတာကောင်းသောမိတ်ဆွေရှိရမယ်ကောင်းသောဆရာကောင်းမိတ်ဆွေကောင်းရှိရမယ်ဘယ်လိုပုဂ္ဂိုလ်လို့ဆိုမေတ္တာဘာဝနာပွားများနေတဲ့ပုဂ္ဂိုလ်ဒေါသအပြင်းနေတဲ့ပုဂ္ဂိုလ်ဒေါသသိသိတတ်တဲ့ပုဂ္ဂိုလ်ပြည်ပြည်ပြောပြောရဆိုရနေရထိုင်ရတဲ့ပုဂ္ဂိုလ်လို့ဒီလိုဆိုရမှာမဟုတ်လို့ ဆင်ញင်များစေမိတ်ကောင်းစေပြောလေသင်လျော်တာသဗ္ဗယကထာသင်လျော်တဲ့စကားရှိရမယ်သင်လျော်တဲ့စကားဆိုတာလဲအဲဒီလိုဒေါသကိုချုပ်တီးဖို့သိခံဖို့ဒေါသမဖြစ်ပွားဖို့ဒေါသရဲ့အပြည့်မေတ္တာရဲ့အကျိုးအဲဘာဝနာရဲ့အကျိုးတွေကိုပြောဟောတဲ့တရားတွေပေါ့အဲဒီလိုတရားစကားတွေကပြောရမယ်အဲသိဆိုစရာအကြောင်းသိမခံနိုင်ခြင်းရဲ့အကြောင်း အဲဒီလိုဟာတွေအားပေးတဲ့စကားတွေမပြောဘူးအသင်လျော်တဲ့စကားဆိုတာဒေါသငြင်းငြင်းစေတဲ့စကားမေတ္တာအာဒေါသပွားစေတဲ့စကားတွေအဲဒီလိုဥစ္စာတွေပြောရမယ်အဲဒီအကြောင်း၆ပါးကြောင့်လည်းပဲဖြစ်ပေါ်လာတဲ့ဒေါသကိုငြင်းစေတတ်သည်တဲ့အတိုင်းဆိုရမယ်သင်ញင်များစေမိတ်ကောင်းစေပြောလေသင်လျော်သာ များစေမိတ်ကောင်းစေပြောလေသင်လျော်သာသင်ញင်များစေမိတ်ကောင်းစေပြောလေသင်လျော်သာ တ္တာထင်စေဆိုတာမေတ္တာမေတ္တာနှလုံးသွင်းရမယ်။ပွားလျက်နေမေတ္တာဘာဝနာထိထိကျကျပွားနေရမယ်။မေတ္တာထင်စေပွားလျက်နေရှုလေကံဥစ္စာကံကံကံလည်းကံသာလည်းဥစ္စာရှိတယ်ဆိုတာလေကိုယ်ကံနဲ့ကိုယ်သူကံနဲ့လိုပဲသားတယ်ဆင်ញင်ရမယ်ရှုလေကံဥစ္စာဒီဟာသုံးခုဆင်ញင်များစေဒေါသဤအပြည့်ဆင်ញင်ရမယ်ကိုယ်သိသလောက် ညောညောမြင်တော့ပေါ့လေဒါလည်းထင်ရှားကြည့်ရပဲဒေါသဖြစ်ဖြစ်မေတ္တာဤအကျိုးဒီကခြင်းအကျိုးသင်ញင်ရမယ်သင်ញင်များစေမိတ်ကောင်းစေအဲဒီကလျာဏမိတ်တာမိတ်ကောင်းကြည့်ရမည်ဘယ်လိုမိတ်ကောင်းလို့ဆိုပြီးဒေါသမကြည့်တဲ့ပုဂ္ဂိုလ်ဒီခန္ဓာတဲ့ပုဂ္ဂိုလ်မေတ္တာပွားများနေတဲ့ပုဂ္ဂိုလ်အဲဒီအဲဒီလိုပုဂ္ဂိုလ်ပေါ့ဒါပြီးဝဲရမယ် ရှင်ရှင်များစေမိကောင်းစေပြောလေသင့်လျော်တာသင့်လျော်တဲ့စကားအဲဒေါသငြိမ်းချမ်းဖြစ်တဲ့စကားတွေမေတ္တာပွားကြောင့်ဖြစ်တဲ့စကားကုသိုလ်ပွားကြောင့်ဖြစ်တဲ့စကားဘာဝနာပွားကြောင့်ဖြစ်တဲ့စကားအဲဒီလိုစကားတွေသင့်လျော်တဲ့စကားသာလေပြောရမည်အဲဒါ6ခုအဲဒီအကြောင်း6ခုကြောင့်လည်းပဲယထာယေနကာရဏိနအကျင့်အကြောင်းကြောင့်ဥပါဏသာဗျာပါဒသာဖြစ်ပေါ်လာသောဗျာပါဒကိုပါဏပင်နိုင်ခြင်းမျိုးတိတိတင်းစာတို့ကြောင့်မူလေပဇာနာတိပြီအဲဒီအကြောင်း6ပါးသိရမယ် သိဆိုစာနဲ့ကြက်ပြီးသားသိုံနေမဟုတ်ဘူးစာနဲ့ကြက်ပြီးသားုံနဲ့ကတော့ဘာဝနာရောက်မှာမဟုတ်ဘူးအဲဒါကြီးကျင့်ကိုကျင့်ရမှာလေဥစ္စာတွေကကျင့်ကိုကျင့်ရမယ်လို့အဲကျင့်ကိုကျင့်ရမှာမေတ္တာပွားများနေတဲ့ပုဂ္ဂိုလ်ဆိုရင်မေတ္တာနှလုံးသွင်းနေတာနဲ့မေတ္တာပွားများနေတာနဲ့အဲဒေါသငြိမ်းနေတာသူကိုယ်တိုင်တွေ့ရအဲတော့ကံကံရင်ကံကံရင် အဲကံကံရဲ့အကျိုးကိုဆင်ခြင်တယ်ကံကံမှလည်းကိုယ်ကိုယ်ပိုင်ဥစ္စာရှိတယ်ဆိုတာဆင်ခြင်တယ်အဲဒါကတော့ပုဂ္ဂိုလ်နဲ့ဆိုင်ပါလေဒေါသပြေးလိုက်ရင်အဲဒါဆင်ခြင်လိုက်ရင်ကြောက်သွားဒီလိုကြောက်တာလည်းရှိတယ်နောက်ပြီးတော့ဆင်ခြင်များစေဒေါသကြီးအကျိုးအဲဒေါသကြီးအပြည့်မေတ္တာကြီးအကျိုးအဲဒါတွေဆင်ခြင်တော့အချင်းလည်းကြောက်ငြိမ့်တယ်ဒါလည်းပုဂ္ဂိုလ်နဲ့ဆိုင်ပါလေမိကောင်း ကလျာဏမိတ်တာကိုမြှူရဲတယ်ဒေါသနေတဲ့ပုဂ္ဂိုလ်မေတ္တာပွားများနေတဲ့ပုဂ္ဂိုလ်မြှူရဲတယ်အဲဒါလည်းပဲသက်ဆိုင်ပါလေလို့သင်လျော်တဲ့စကားကိုပြောသည်ဒေါသငြင်းကြောင်းမေတ္တာပွားများကြောင်းကုသိုလ်ပွားများကြောင်းဖြစ်တဲ့စကားမျိုးကိုသာပြောတယ်ဒေါသအားပေးတဲ့စကားမျိုးမပြောဘူးအကျိုးကဒေါသဖြစ်နေတဲ့ပုဂ္ဂိုလ်နောက်ထပ်ဒေါသဖြစ်အောင်လို့ဒီကမြှောက်ပေးတဲ့သဘောလူသေးတာကိုအဲဒီကမျိုးမပြောဘူးတဲ့လို့က အဲသူများပြောတာတွေလည်းသွားနားမထောင်နဲ့ဒါပဲကိုယ့်ကိုမြှောက်ပေးတဲ့ပုဂ္ဂိုလ်စီစိုးအောင်လို့မြှောက်ပေးအဲ့ဒါနားမထောင်အောင်အဲ့ဒါပါပဲပြောလေပြောလေသင်လျော်တာသင်လျော်တဲ့စကားကိုယ်တိုင်ပြောလေယထာသာဥပ္ပန္နသဗျာဝရတပါဏဟောတင်္စပဇာနာတိယထာသာဘိနာသဗျာဝရတအာယတိန်ုပါရောဟောတင်္စပဇာနာပါယထာသာချင်းချောင်ချောင်လိဘိနာသာပေအပ်ပြီးတော့ဘိနာသာတရင်ကဘာဝိကမနာပါဖြင့်ပေအပ်ပြီးတော့ဗျာဝရတဗျာဝရဤ အာယတိနောင်္ဂကာလ၌လုပ်ပါတော့မဖြစ်ပေါ်လာခြင်းဒီဟောတိဖြစ်ဤတင်းစားထိုအကြောင်းမူလေပဇာနာတိပြီးခြင်းအကြောင်းကြောင့်မဖြစ်ပေါ်လာတော့ဘူးသမထဘာဝနာတွေပွားများလို့ဝိခန္ဓာဘာဟန်ဖြင့်ပယ်ထားတဲ့ဇာဘာရဒီလိုလည်းရှိပါလိမ့်မယ်တဲ့သောသောဘင်းကပယ်ထားတာဝိပဿနာရှင်ရှင်မှတ်ပြီးတော့ပယ်တာတင်ငါးပါးနဲ့ပယ်တာကိုဒေါသဖြစ်မှတ်လိုက်ကြောက်တာဒေါသဖြစ်မှတ်လိုက်ကြောက်တာတင်ငါးပါးနဲ့ပယ်အဲသမထနဲ့ဝိသမနာဘာဟန်အချင်းပယ်သည် ဝိပဿနာနဲ့တင်္ဂဘာအပြင်ပဲဒီတင်္ဂဘာဝိသမနာဘာအပြင်စောစောကပဲလာရနောက်အရိယာမဲဖြစ်ပေါ်လာအဲဒီအရိယာမဲဖြစ်ပေါ်လာတဲ့အခါကျတော့ဒီကိလေသာအမြင့်ပြအမုတ်စိတာဘာမြင့်ပဲဒါလည်းငြိမ့်မှာအာယတိန်ုပါတော့နောက်ခါကာလမဖြစ်ဘူးတဲ့ဒီဒေါသဟာဘယ်ကြတော့အဲဘယ်ကြမဖြစ်တာလို့ဆိုရင်ဒါကတော့အနာဂါမိမဲ့သောတာပတ္တိမဲ့သရဂါမိမဲ့နဲ့မငြိမ့်သေးဘူး ။ဒါကြောင့်သောတာပန်သရဂါနေနဲ့ဒေါသတော့ရှိသေးတာပဲ။ဒါပေမဲ့လည်းထူးတာကတော့သူတို့လည်းငြင်းတယ်များတော့ငြင်းပါလေ။အပေလေးပါးကြာကြောင်းဖြစ်တဲ့ဒေါသတော့အဲဒါသောတာပတိမက္ခရဲ့ငြင်းသွားတယ်။သောတာပန်မှာရှိတဲ့ဒေါသသဂရာဂါမှာရှိတဲ့ဒေါသနဲ့တော့မတူဘူးသဂရာဂါမှာရှိတဲ့ဒေါသကသိမ်မွေ့သွားတယ်ဟော။သောတာပန်ကဒေါသကသဂရာဂံဒေါသနဲ့ဆိုင်စားလို့ရှိရင်သူကကျမ်းသာလေးပဲလို့သွားတာပါယူရင်းကျမ်းသာနဲ့ပြီးတော့အဖြစ်များတယ် သဂရကံကြတော့ကိုတခါတရံမှဖြစ်တယ်ပြင်းနေတယ်ဖြစ်တော့လည်းပဲအာမကောင်းဘူးကြောက်လွယ်တယ်ပြည်လွယ်တယ်နည်းပါတော့အဲဒီလိုသက်သာမှုတော့ရှိပါတယ်ဒါပေမဲ့လုံးလုံးကင်းသလားဆိုတော့သောတာပန်သရာဂါနေဒေါသလုံးလုံးတော့မကင်းဘူးဒေါသတော့ရှိသေးတာအနာဂါမိမဲ့ကြမှာနာမိမဲ့ရောက်တယ်ဆိုရင်တော့ဒေါသတစ်ခါတည်းငြိမ်းသွားတယ်အနာဂါပုဂ္ဂိုလ်ဆိုရင်သိမဆိုးတော့ဘူးကွာတော်တော်ထူးဆန်းတာပဲနော်စိတ်ကမဆိုးတော့ဘူး င်းရဲပုဂ္ဂိုလ်တွေအနေနဲ့ယုံကြည်တာမကောင်းဘူး။သူကဒေါသတွေငြိမ့်နေတာအရိယာမဲတွေငြိမ့်သွားတာမှန်တာကောင်းတယ်။အဲ့ဒါယထာအကျင့်ကြောင်းကြောင်းဆိုတာတခြားမဟုတ်ဘူးဒီအနာဂါမိမဲ့ပြောတာယထာအကျင့်နာဂါမိမဲ့တည်ဟူသောအကြောင်းကြောင်းမိနာတာပြဘာရတာသမထဝိပဿနာရှင်ပယ်ရခဲ့ပြီးတော့ဗျာပါရဒေါသဤအာယတေနုပါရောနောင်ခါကာလနဲ့မဖြစ်ပေါ်လာခြင်းသည်ဟောဒီဖြစ်၏ လုံးဝကင်းသွားတယ်လို့ဆိုလိုတယ်တင်းစထိုးလုံးဝမဖြစ်ပေါ်ခြင်းအကြောင်းဖြစ်သောအနာဂါမိမဲ့ကိုလည်းပဇာနာတိပြီအဲဒီအနာဂါမိမဲ့ကိုလည်းသိတယ်ဒါလည်းကြက်မာတာလို့သိတာပြောတာမဟုတ်ဘူးကြက်မာတာသိတာကအလွယ်လေးပေါ့အနာဂါမိမဲ့ချင်းဒေါသပယ်တယ်ဆိုဘာခက်လဲလားကလေးပြီးတဲ့ကြက်ထားရတာဘာမှမခက်ဘူးအဲ့ဒါမဟုတ်သေးဘူးကွာတကယ်ကိုအနာဂါမိမဲ့ရောက်ပြီးတော့ကိုငြိမ့်သွားတာကိုသိရမှာ ဝိပဿနာရှုလို့စဉ်တိုင်းတဲ့သောတာပတိမေသရာမိမေတေရောက်သောတာပန်သရာဖြစ်ပြီးတဲ့အခါသရာဖြစ်ပြီးတော့ဆက်ပြီးအားထုတ်တော့ဝိပဿနာညာစဉ်တိုင်းတဲ့ပြီးနောက်ဆုံးယုံနာခါသိဉ္ဇိနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားတယ်။အဲအဲဒီမျက်မှောက်ပြုသွားတဲ့သွားပြီးကြတဲ့ကသူ့မှာဒေါသမရှိတော့ဘူး။ဒီဆိုးစရာရဲ့လို့မရှိတော့ဘူး။အဲ့ဒါချင်းပြီးတယ်ကဒေါသမရှိတော့ဘူး။ဒေါသမပြင်းနိုင်တော့ဘူးဆိုတော့တရားထုတဲ့ပုဂ္ဂိုလ်ကပြီးတာပေါ့အနာဂံကပြီးတာပေါ့။ အဲ့ဒီအနာဂတ်ကဘာကြောင့်ပါလိမ့်လို့စဉ်းစားရင်သူအချင်းကြီးပဲသိစဉ်းစားနေကြမရှိဘူးအဲ့ဒီအနာဂတ်ကြီးမဲ့တတိယအကျင့်နိဗ္ဗာန်ကိုမျက်မှောက်ပြုတဲ့နာမည်မဲ့ကြောင့်ပဲအဲ့ဒီကနာမည်နဲ့ဖြစ်ပြီးကြတဲ့ကစိတ်ကတခါတည်းပေါ့သွားတယ်လို့ဒီလိုလုံးဒေါသတွေဒေါသဖြစ်စရာတွေကိုမကြည့်တော့ဘဲနဲ့တခါတည်းငြိမ့်သွားတာမနှထင်ရှားနေအဲ့ဒါကြောင့်ဒီယုံနာသင်္ခါရငြိမ့်တဲ့နိဗ္ဗာန်ကို ဒီအချိန်မျက်မှောက်ပြုသွားလို့ဒီလိုတွေ့သွားတဲ့ကဒီဒေါသငြိမ့်သွားတာပဲဆိုတော့ဒီအကြောင်းကိုသိတာကိုအဲ့ဒါကိုဒီတရားကဟောတယ်ယထာဇာခြင်းကြောင့်ကြောင့်လဲသီနာတာဗျာပါရတာပေယတိသဗျာပါရိုက်အာယတေနုပါရဏောခါကာလ၌လုံးဝမဖြစ်ပေါ်လာခြင်းမျိုးဒီသင်္သာတို့အကြောင်းကိုလည်းပဇာနာတိပြီးအဲ့ဒီအကြောင်းကိုလည်းပြီးပြီအဲ့ဒါပါပဲဒါကနောက်ဆုံး ညာဘာရလုံးဝကင်းသွားတာကိုဆိုတယ်ခေါင်းကပိုက်တစ်ပိုက်ကမဆိုရဘူးကျန်သွားတယ်ပဲလေညာဘာရောသပယ်ချောင်းပြ6ဝအထားကြတာခေါင်းကလကရာကြတဲ့6ခုဒါကတော့သိုးသောဘင်းကပယ်တာပါပဲဆိုအောင်လို့မဆိုရသေးဘူးနဲ့ကျန်သွားညာဘာရောသပယ်ချောင်းပြ6ဝအထားကြတာညာဘာရောသပယ်ချောင်းပြ6ဝ သောဝသကထာယာဘာရောသပေကြောင့်ပြသောဝသကထာ 6ခုသို့တော်ပိုင်းကပယ်တာပါဒါကတော့နောက်ဆုံးအဲဒီ6ခုနဲ့ပယ်ပြီးတော့အနာဂါမိမဲ့ရောက်တဲ့အခါမှာဒေါသလုံးလုံးကင်းတော့အဲဒီနာဂါမိမဲ့ကြောင့်ဒေါသကင်းတယ်ဆိုတာကိုလည်းသိရတယ်ဒါကတော့ပါဠိတော်နေရာနဲ့သင်ကြားနေတယ်နောက်ပြီးတော့ကာမိသနာပြဘာရပြီးပြီးထားတယ်ဥမာတော်ပဲ။သီနာမိတ်တာထိုင်မှန်ပြင်းကြီးမှု ဗန္တဝေဇာတံထိနာမိတံအတ္တိမေဇာတံထိနာမိတံဒီပဇာနာတိဣဇာတံကိုရင်းသာနာနဲ့သန္တန်တရားရှိသောဒီနာမိတံဝါထိုင်မဲ့ပြင်းမှုကိုလည်းမေငါဣဇာတံကိုရင်းသာနာ၌ဒီနာမိတံထိုင်မဲ့ပြင်းမှုသည်အတ္တိတိရှိသည်ဝေပဇာနာတိတိအဲဒီနာမိတံထိုင်မဲ့ပြင်းမှုရှိရင်ရှင်မသည်ဖြစ်ရှင်မသည်ရဲ့ ထိုင်မှန်ပြင်းမှုဆိုတာကုသိုလ်ကောင်းမှုတွေနဲ့စပြီးထိုင်မှန်ပြင်းမှုပါပဲကုသိုလ်ကောင်းမှုတွေနဲ့စပြီးတော့တော်ကြောင်းတောင်းကြောင်းကမ္မထမ်းကြောင်းအဲဒီလိုကြောင်းနေမမွေ့လျောမမွေ့လျောတာတွေမပြောနိုင်တာတွေပြင်းတာတွေဒီနာမိရပဲလွန်မြတ်သောကုသိုလ်တရားတွေသမထဘာဝနာဝိပဿနာအလုပ်တွေအဲဒီမှာ သမထဘာနာဥပဒနာလုပ်တဲ့အထောအမှာပြင်းတယ်၊ရှုအမှားရအထောအမှာပြင်းတယ်ဆိုရင်လားဌိနမိတ်တာပဲ။ဒါသာမဟုတ်သေးရင်ကုသိုလ်တွေနဲ့ဒါနသီလစရှိတော်မှုတွေလည်းကုသိုလ်ရေးရမှုတွေပြင်းနေတာလည်းဌိနမိတ်တာပါပဲ။တရားနာဖို့ရပြင်းတာလည်းကုဌိနမိတ်တာပဲ။တရားမနာခြင်းမူ၊တရားခြင်းမကိုခြင်းမူကုသိုလ်ကောင်းမှုရပြုခြင်းမူပြင်းတယ်ဆိုတာဌိနမိတ်တာလေ။အဲဒီတော့ ဒီနာမိတ်ကထိုင်မဲ့ခြင်းကြီးမှုဆိုတာကုသိုလ်ရေးနဲ့စပ်ပြီးတော့ပြင်းတာတွေကိုခေါ်တဲ့လောကလူများနားလည်နေတာကတော့အိတ်ငိုက်တာကိုဒီနာမိတ်ကဒီနာမိတ်ကအာကြည့်တယ်အဲဒီအာကြည့်တဲ့ပုဂ္ဂိုလ်ဒီလိုပြောကြတယ်အဲဒါကဒီဒီနာမိတ်ပါတာလည်းရှိတယ်မပါတာလည်းရှိတယ်နှစ်မျိုးရှိပါတယ်အဲကိလေသာကင်းနေတဲ့ပုဂ္ဂိုလ်တွေကိုယ်ဤပင်မမှုကြောင့် နိုင်ပြီးပြီးတော့အိတ်တာဆိုရှိပါတယ်အဲ့ဒါကတော့ဒီထိနာမေကဣတိတာနိဝရဏထိနာမေကမဟုတ်ဘူးသူကတော့အဲပုရုဇဉ်ပုဂ္ဂိုလ်တွေမှာတော့နိဝရဏထိနာမေကလည်းရှိနာနဲ့နိုင်ပြီးပြီးတော့အိတ်တာတွေထိနာမေကနဲ့လည်းပဲသက်ဆိုင်တော့သက်ဆိုင်ပါလိမ့်မယ်သက်ဆိုင်တာကများပါလိမ့်မယ်ဒါပေမဲ့ရေးကြည့်တာကတော့ကုသိုလ်ကောင်းမှုနဲ့စပ်ပြီးတော့ပြင်းရည်တာပြင်းလို့အိမ့်ငိုက်တာတွေအဲ့ဒါကတော့ဒီနာမေတာဖြစ်ပဲ တရားနာတဲ့အခါကာလမှာနည်းနည်းတဲ့တရားတွေအဲဒါတွေသိမဝင်စားပြီးတော့ပြင်းပြီးတော့ငှိုက်နေလို့ရင်ဒါလည်းသိနာမိတာပဲတရားနာနေရင်လည်းငှိုက်နေရှိတာတရားထုတ်နေရင်လည်းပြင်းပြီးတော့ငှိုက်နေတဲ့သင်္သာသိနာမိတာပဲအဲဒီသိနာမိတာမိသနာဖြစ်လာလို့ရှိရင်တဲ့သိရမယ်အိမ်ငိုင်မှသာမဟုတ်ဘူးပြင်းရင်ပြင်းသိရမှသိကြော့လာရင်သိရမယ်တရားထုတ်တာပေါင်းနေပိန်နေတိုင်းနေသိတယ်မှနေဒီကရော့တော့တော့ပြင်းနေနေဖြစ်လာအဲ့ဒါလေးသိရမှဆိုဒီနာမိတာ အာပန္တမဣဇတံဌိနာမိတာနတ္တိမိဣဇတံဌိနာမိတာနိပဇာနာတိဣဇတံကိုရဏန္တနအပန္တံဖြည့်ရမည်သောဌိနာမိတာဝါထိုင်းမှပြင်းမှုကိုလည်းမင်းငါဣဇတံကိုရဏန္တ၌ဌိနာမိတာထိုင်းမှပြင်းမှုသည်နတ္တိတိမရှိဝေပဇာနာတိပြီအဲထိုင်းမှပြင်းမှုမရှိဘဲနဲ့ကြီးကြီးလင်းလင်းမှတ်ကောင်းနေတဲ့အခါရှိအဲဒီခါလည်းထိုင်းမှပြင်းမှုမရှိဘူးဆိုတာသိရနောက်ထိုင်းမှပြင်းမှုဖြစ်လာလို့စိတ်ထဲကညော့လာရင်ညော့တာလေး

ဘာကြောင့်ဒီတိုင်းမပြင်းဘူးဖြစ်လာတယ်ဆိုတာလေးကအကြောင်းလေးရှိတယ်ပြင်းတာကမလို့အကြောင်းအကြောင်းပဲဖြစ်တာမဟုတ်ပြင်းစရာအကြောင်းလေးသွားစဉ်းစားလို့ပြင်းလာအဲဒီအကြောင်းရှိတယ်အဲဒီအကြောင်းကတော့ဘာလို့ဆိုလို့ရှိရင်ပြင်းစရာအကြောင်းတွေပါပဲရသဗျာဟောတာလည်းပါဠိတော်တွေဒီမှာလည်းနည်းနည်းရှိတယ်အာရတိတန္တိဝိဇ္ဇမိတာသေတသောလီနတံတဲ့ဟုတ်ပါ အာရတိတန်ဒီဝိဇာမိတာစေတသောလိနာတန်တို့က၄ခုတော့ဟောတာအာရတိပြင်းချင်းအဲအာရတိမပြောမွေးခြင်းအာရတိတဲ့နဲ့တိုင်းမဲ့တုံးကမပြောမွေးခြင်းကမ္မထာကြောင့်များမှာမပြောမွေးခြင်းတရားအားထုတ်ရတာမပြောမွေးခြင်းတရားနာရတာမပြောမွေးခြင်းကုသိုလ်လုပ်တွေမပြောမွေးခြင်းမပြောမွေးတာလည်းအဲဒါလည်းပဲ အဲပြင်းမှုရဲ့အခြေခံအကြောင်းတွေပဲတန်ဒီပြင်းရည်ခြင်းနဲ့ဒါကပဂရိဇာတိအာလပိယဆိုတာကိုပဂရိပြင်းရည်တာပဲတဲ့ဥစ္စာတော့လောကကြီးအလုပ်တွေပြင်းတာလည်းရှိတယ်အဲဒီလိုပြင်းမျိုးပဲဒီတရားပဲကုသိုလ်ပဲမပြင်းတော့လေဥစ္စာဇာတိအာလပိယပြင်းတာပဲတန်ဒီဝိဇာမိတာအဲတန်ဒီဝိဇာမိတာကိုယ်လက်ကိုပြင်းနှွဲခြင်း ကျင်းလာပြီဆိုတော့တရားထုံးနေရာထိုင်းနေရာနေပြီးတော့ကိုကြီးနောက်ပြစ်ချလိုက်ပေါ်လဲလဲချလိုက်ဒီပြေပြေကိုကြီးရော့ကြသွားလိုက်ပြီးတော့ပထမကဥဇုံကာယမဏိဒါယဆိုတဲ့အတိုင်းတင်းတင်းကျပ်ထားပြီးအာထုံနေရာကကိုလုံးလာရော့လာလို့ရှိရင်ပြော့ကြသွားတယ်ဆိုတော့ဒီလိုဖြစ်တယ်ဆိုတော့နောက်လက်တွေစီတွေကိုဘေးပြလိုက်သက်သာတယ်လို့လုပ်ပြီးတော့အမျိုးမျိုးသူတွေကိုမူရာတွေပြုပြင်ပြီးတော့နေတာတွေရှိတတ်ပါတယ်အဲဒါပြင်းပြင်းမှုအကြောင်းပြုပြီးတော့ ပြုပြင်တာလည်းရှိတယ်ဒီမှုအကြောင်းမပြုဘဲနဲ့အဲဒီပြင်အကြောင်းဝါလေဥသာသက်သာမှုရအောင်လို့ပြုပြင်တာကတော့ပြင်းမရှိပါဘူးပြင်းလို့ပြုပြင်တာလည်းရှိတယ်ဒီမှာသာယဝိသမီတာကိုယ်လည်းကိုပြင်းွဲခြင်းအဲလောကအလုပ်တွေမှာလုံရင်းလုံရင်းနဲ့ပင်ပန်းမိလာတဲ့ခါကလာညုံနဲ့လှဲ့ချလိုက်အဲ့ဒါမျိုးတွေမျိုးပါပဲကိုယ်ကားတွေဒုက္ခတွေရှိပါတယ်စေတသောဒီနတ္တစိတ် စိတ်တောဆုတ်ခြင်းဒါကတော့အရေးကြီးဆုံးပါပဲစိတ်ရော့သွားတာပါပဲကုသိုလ်ကောင်းမှုရေးရတယ်စပြီးစိတ်ရော့သွားတယ်တရားနှလုံးသွင်းခြင်းတရားထုတ်ခြင်းနဲ့စပြီးတော့စိတ်ရော့ရဲပြီးတော့လာရှုမှတ်မှုလေးတွေကတင်းတင်းရင်ရှုမှတ်တာနဲ့ရော့ရဲရဲရှုမှတ်တာတို့ကကိုယ့်အကိုယ်တော့သိနေတာပဲအထေရှားကြီးပဲအဲဒီရော့လာတဲ့ဥစ္စာအဋ္ဌိနမိတ်ကဝဲလာတာနော်အဋ္ဌိနမိတ်ကကြားတယ်ကြားတယ်ကဝဲလာတယ်အဲဒီ အာရတိအစိုက်သောတရားတွေမှာအာယောနိတမဇိကာရမသိမသိနှလုံးသွင်းတယ်ဆိုတာအဲ့ဒီတရားတွေဖြစ်အောင်လို့နှလုံးသွင်းတာပါပဲဒါတွေဖြစ်အောင်လို့သိရော့သွားအောင်လို့ပြင်းစရာကောင်းပြီကြာလာပြီအာထုဝါဒစသည်တွေသွားစဉ်းစားလို့ရှိရင်ပြင်းလာတာပေါ့စိတ်တွေရော့လာတယ်အဲဒီလိုနှလုံးသွင်းတဲ့အာယောနိတမဇိကာရဒါဟာထိနာမေတ္တာဖြစ်ခြင်းကြောင့်ပဲထိုင်မြုပ်ဖြစ်ခြင်းကြောင့်ပဲတဲ့ဒါကိုဒီကသမိုးစီရတဲ့ဒီဤပွဲများဒီဤပွဲများ ရှုစဉ်းစားဖြစ်ပွားထိုင်နိုင်မှုတဲ့ပြင်းကြီးွယ်တွေကိုဆင်ញင်လို့ရှိရင်ပြင်းကြီးစရာဖြစ်လာအောင်ပေါ့ပြင်းလာအောင်လို့ဆင်ញင်တာဟာတရားထုတ်တာကြာလာပြီဘာမှလည်းမထူးတိုးလည်းမတိုးတတ်ဘူးဆိုရပြင်းလာတော့ကြာအဲ့ဒါစဉ်းစားတယ်ပြင်းကြီးွယ်များရှုစဉ်းစားဖြစ်ပွားထိုင်နိုင်မှုတဲ့ဆိုရမယ်ပြင်းကြီးွယ်များရှုစဉ်းစားဖြစ်ပွားထိုင်နိုင်မှု င်းဤွယ်များသူစင်စာဖြစ်ပွားထိုင်နိုင်မူဤွယ်များသူစင်စာဖြစ်ပွားထိုင်နိုင်မူဤွယ်များသူစင်စာဖြစ်ပွား 3လပြင်းဝယ်ရအဲဒီပြင်းစရာဖြစ်အောင်လို့စိတ်ကျင်းလာအောင်လို့စိတ်အားလျော့လာအောင်လို့အလုံးစုံဆင်ခြင်လာပါပဲဒါပါပဲသူကတရားတော်ကကြာလာပြီဘာမှလည်းမရှိဘူးဘာမှလည်းတို့ထူးမှာဟုတ်ပါဘူးဒါတော့ပဲနေပါရဲ့အဲဒီလိုစဉ်းစားတာတွေကကြော့သွားတာပဲတရားထုတ်ရမှဒီလိုဖြစ်တတ်တယ်အဲဒီလိုစဉ်းစားမှုတွေမဝင်ကြအောင်အဲဒီလိုစဉ်းစားရင်အဲ့ဒါကိုရှုရမယ်ဒီရောရင်ရောတယ်ပြင်းပြင်းတယ် အဲဒီကြီးကြီးရာကြောင်းနဲ့စဉ်းစားရင်စဉ်းစားတယ်ကြံရင်ကြံတယ်တွေးရင်တွေးတယ်ဆင်ရင်ဆင်ရင်တယ်ပေါ့ကိုယ်စိတ်နဲ့ဆင်တဲ့တိုင်းဒါလေးရှုမှတ်ပြီးတော့ပယ်ရရမယ်အဲဒီတော့ရှုမှတ်လိုက်လို့ရှိရင်ကြောက်သွားတယ်ကြောက်သွားတဲ့အခါကျသိနာမိတာထိုင်းမဲမှုသိရောမှုမရှိကြအောင်ကြည်ကြည်လင်လင်နဲ့ထဲထဲသွန်သွန်ဖြစ်နေကြရင်အဲဒါလေးတွေကိုယ်တိုင်တွေးရပါတယ် ထိုင်မဲ့မှုကင်းခြင်းအကြောင်းကလည်းမြတ်စွာဘုရားဝိရိယဓာတ်သုံးပါးနဲ့ဟောထားတဲ့အာရမ္ဘဓာတ်၊နေကမဓာတ်၊ပရကမဓာတ်ဆိုပြီးဓာတ်သုံးပါးရှိတယ်တဲ့အဲ့ဒီဓာတ်သုံးပါး၌ယောနိဒာမစီကာရသင်နဲ့သင်လျော်စွာနှလုံးသွင်းခြင်းတဲ့ဒီဓာတ်သုံးပါးရှိအောင်လည်းနှလုံးသွင်းတာပါပဲအာရမ္ဘဓာတ်ဖြစ်အောင်အဲနေကမဓာတ်ဖြစ်အောင်ပရကမဓာတ်ဖြစ်အောင်အဲ့ဒီဓာတ်သုံးပါး အာရမဆိုတာစပြီးအာထုနေကမဆိုတာကတော့ပြင်းချင်းမှလွတ်ပြီးတော့အဲရှုမှလို့ကောင်းပြီးတော့နေတဲ့အခြေအနေရောက်အောင်အာထုပရကမဆိုတာတော့အစဉ်စဉ်တခါတည်းတရားပြည့်စုံသည်အထိလာဆုံးကန်းဆုံးအထိရောက်သွားအောင်လို့အာထုတာအစဉ်စဉ်တက်ပြီးအာထုတာဝိရိယအစဉ်၃ဆင့်ရှိတယ်ကျေဥစွာအာရမ္ဗအာမထုဝိရိယပုဂ္ဂိုလ်စပြီးအာထုတာအာရမ္ဗရခေါ်တယ် စပြီးအထုတ်ဖြစ်အောင်လို့အားပေးပြီးနှလုံးသွင်းအဲဒါထိုင်မပြင်းမှုကင်းပြီးတော့ဝိရိယဖြစ်တယ်အဲဒီကနောက်ပြင်းမှုကအာထုတ်ပါသာဆိုတော့ပြင်းမှုလည်းရှိတတ်တယ်ဆိုတရားယုံနေကအထူးကမတွေ့လို့ရှိရင်တရားမတည့်ဘဲနဲ့ပြင်းမှုဝင်လာတတ်တယ်အဲဒါကိုလွန်မြောက်အောင်လို့တခါအာထုတ်တဲ့နေကမတာခေါ်တယ် အဲလွန်မြောက်အားထုတ်ရမှာပဲဒါဒီဒီဟာလေးလွန်မြောက်အားထုတ်မှာငါဒုတိယအဆင့်ရောက်မယ်ဒုတိယအဆင့်ရောက်အားထုတ်မယ်လည်းလုံးဝအားပေးရတယ်ကိုယ့်ကိုသမဏဆရာတွေကလည်းအားပေးပါတယ်အဲတရင်သုံးပေါ်ကြီးတရားထုတ်ပေါ်ကြီးကလည်းဒီလိုပဲဆရာလေးလွန်သွားရင်ကောင်းမယ်ဒီဟာကျော်တော့အားထုတ်ဆရာလေးလွန်သွားရင်ကောင်းတော့မယ်အားပေးရတယ်အဲဒီကလွန်သွားလို့အမှားကောင်းနေကြပြီဆိုတော့လေလမ်းစဉ်ပန်းဆုံးရောက်အောင်နီးပြီးရောက်လို့ပြီး တရားပုဂ္ဂိုလ်တွေအာဘေကိုကကိုလည်းပဲနီးလာပြီအောင်မေ့နေတာကျိုးစားအထောက်ရတယ်အဲဒီတော့သုံးစင်ရှိပါတယ်သူကဝိရိယအထေရကအာရမထနေကမထယုံစထဗုဒ္ဓသာသနေဒုနာဒမေဇုနောသေနံနလဂါရဝဂုံသရောအာရမထစယူအထုလိုက်ကြပါကုန်တော့ ပြီးအထုပ်ပါတဲ့ဗုဒ္ဓသာသနေမြတ်စွာဘုရားရဲ့ဆုံးမသာသနာတော်၌အာရမတအစယူအထုပ်လိုက်ကြပါကုန်တော်အာမထုပ်ရတဲ့ပုဂ္ဂိုလ်စာအထုပ်ကြဘုရားသာသနာတော်ကြီးနဲ့ကြုံပဲအခုကြုံနေတာအထုပ်ရဒီပြင်ခါကာလအထုပ်ကျင်လို့မရဘူးဘုရားမပွင့်ခင်ကဆိုရင်ဒီတရားတွေအာမထုပ်နိုင်ဘူးမြတ်စွာဘုရား နဲ့တွေ့သွားတဲ့အာလာရတို့ဥဒကတို့ဆိုတာတကယ်ပညာရှိကြီးတွေပဲသမာဘတ်တွေခုနှစ်ပါးရှင်းပါသူတို့ရနေတဲ့ပုဂ္ဂိုလ်ကြီးတွေအမှန်တရားပညာရှိကြီးတွေပဲဒါပေမဲ့လည်းဒီတရားအမှန်လို့ရအောင်ဒီရင်ပုဂ္ဂိုလ်တွေတော့ပြောကြမရှိဘူးဘုရားအလောင်းတော်တွေတောင်မှသာသနာ့ဘာအခါကာလမှာဒီသာသနာတွင်တရားမျိုးဝိပဿနာတရားမျိုးတွေအမှန်တို့ရဘူးဇာသမာဘတ်တွေနဲ့ပါရမီဖြည့်ကျင့်နေရတာပဲ အဲသာသနာနဲ့တွေ့တဲ့အခါကလည်းအာထုပ်ကအရေးကြီးအာထုပ်ပြန်အာထုပ်ရမယ်ဒီတရားအာထုပ်ပြီးတော့အောက်ထစ်ဆုံးအပယ်လေးပါးကလွတ်မြောက်တဲ့တရားတော့ရရမယ်ရေးကြီးပါတယ်ဒီလိုမှမရလို့ရှိရင်အံရတဲ့မှာကျင်းပြီးနေရမှာပယ်လေးပါးခဏခဏရောက်များတော့ချင်းပယ်လေးပါးပဲရောက်ပြီးဒုက္ခတွေနဲ့တွေ့နေရမှာလူလောကရောက်လာတယ်ဆိုလည်းပဲ လောကနဲ့လူတွေအစားတရားအမျိုးမျိုးနဲ့ပုဂ္ဂိုလ်မျိုးမျိုးတွေနဲ့ဆက်ဆံတွေ့နေရတော့အကောင်းကြီးတယ်မဟုတ်ဘူးမကောင်းတာတွေလည်းအများကြီးတွေ့ရမှာပဲခုမျက်မှောက်ခြေနေသင်ញင်ကြည့်ရင်ဒါထင်ရှားနေပါတယ်မကောင်းတာတွေအများကြီးရှိတာပဲဒီပြေစရာတွေသင်ញင်စရာတွေအများကြီးရှိဒါတော့မမြရဲမှာမရမနေရာကြောင်တော့တရားနေပြီးဦးချင်းတို့နာချင်းတို့ဆိုတာတွေရှိသေးကိုယ်စင်ရည်အမျိုးမျိုးရှိတဲ့စိတ်စင်ရမျိုးရှိတယ်တော့သုံးတနေ့ကျသိရအောင်မယ်ဘာမှကောင်းတာတွေမဟုတ်ဘူး ရသော်ကြဤသာသနာနဲ့တွေ့တဲ့အခါကလားအောက်တဲ့ဆောင်ပယ်လေးပါးကလုံးမြောင်အာထုံမှပဲအာထုဖြစ်အောင်အာထုံမှသူများတွေအာထုပြီးချင်းကအာမထုရသေးဘူးအာမထုရသေးတဲ့ဘုရားဒီလိုအားပေးရတာအာရမတဖြစ်အောင်ယောနိတမသေကာရနဲ့လုံးသွင်းတာအဲဒီလိုလုံးသွင်းတဲ့ပုဂ္ဂိုလ်တွေပဲကုသမာလာပြီးတရားထုကြည့်ကြတာအခုလိုတရားနာတဲ့ပုဂ္ဂိုလ်တွေကဒီရုပ်ကြီးဟောင်းတွေပဲများပါတယ်ကုသမာထုနာတော့အဲဒီလိုအာရမတနဲ့ တို့အလုံးမစားသေးဘူးစရအောင်မယ်ဟောဇီဝရေးအလုံးများလို့ပဲဇီဝရေးအလုံးများလေရာကိုင်းကျွန်းစားတွေစိုက်ပြိုးတဲ့ပုဂ္ဂိုလ်တွေမိုးဦးကြလို့သူ့အချင်းခါခါလာကြလာရင်သူများတွေစိုက်ခြင်းကမစိုက်ရသေးဘူးအဲအလုံးစားအောင်မှာပဲအကြောင်းမညူပဲညွတ်အောင်လို့ထားတယ်အဲစုဆောင်ရတယ်ပြင်ဆင်ရအဲ့ဒါလိုပဲခုမြတ်စွာဘုရားဤသာသနာ့တွေ့တဲ့ခါကလာအာရမ်အာရမ်ဘာဒနဲ့ထားတယ်ကြည့်အောင်ပါ စပြီးအားထုတ်မှာပဲနှလုံးသွင်းရမယ်အဲဒီလိုနှလုံးသွင်းအာရမဒဖြစ်လာတဲ့ကစပြီးအားထုတ်ကြည့်တယ်တရားဝင်ရောအာရမထစ၍အားထုတ်လိုက်ကြပါကုန်တော့တော်ဗလားနေကမထပြင်းရမှုမှာလွတ်မြောက်အောင်အားထုတ်ကြပါကုန်တော့နေကမထကိလေသာလက်တွင်းမှလွတ်ကင်းထွက်မြောက်အောင်အားထုတ်ကြပါကုန်တော့ စာအထုတ်ရုံနဲ့မပြီးသေးဘူးစာအထုတ်ကသာမှပြင်းမှုတွေကလည်းဝင်တယ်တရားထူးတာမတွေ့ပြင်းတတ်တယ်တရားထူးမတွေ့လို့ရှိရင်ထူးပါဘူးဒီလိုပါပဲဆိုတော့လောက်ပါဘာမှထူးမတွေ့ဘူးဆိုပြီးပြင်းတာနဲ့နားနာနေအဲ့ဒီပုဂ္ဂိုလ်တက်လည်းမတက်ပါဘူးတရားဒီလိုပဲဒီနေ့လဲဒီလိုဒီနေ့လဲဒီလိုနဲ့ချိန်သာကုန်းတာတရားမတက်ဘူးအဲဒီတော့ပြင်းမှုကလောက်အောင် တစင်တိုးတက်အောင်အထုံးမှာပဲလို့အားပေးရတယ်အားပေးပြီးအားထုတ်တဲ့အခါအမှတ်ကောင်းတာတွေရောက်လာတယ်အမှတ်ကောင်းလာတော့မပြင်းတော့ဘူးအမှတ်တော့ကောင်းတယ်ပြောလာတယ်အဲ့ဒီအစဉ်ရောက်လာနိုင်မယ်အဲ့ဒါလိက္ခမတတော်ဗလားဆိုတော့တော်သေးဦးမြတ်စွာဘုရားယုံစတာမပြမစဲအမြဲအားထုတ်ကြပါကုန်တော့ဗျာမစဲအားထုတ်သုံးပန်းနိုင်ရအောင် နောက်ဆုံးကားဆုံးရအောင်အာထုပ်ကိုယူရတဲ့အတိုင်းသောတာပတိမေဖို့ယူရရင်အဲ့ဒီရအောင်သရာယိမေဖို့ယူရရင်အဲ့ဒီရအောင်အနာယိမေဖို့ယူရလို့ရှိရင်လည်းအဲ့ဒီရအောင်အရာဓမေဖို့ယူရရင်လည်းအဲ့ဒီရအောင်ပါနောက်ဆုံးကားဆုံးတိုင်အောင်အာထုပ်ပါတဲ့မယမနာအပြည့်တင်ရတယ်တူတယ်အပြည့်တင်ရတာပထမအစဆုံးကစပြီးတော့ထွက်ရတယ်လူများလည်းနောက်မကြရအောင် အရင်တော်လည်းကောင်းကြိုက်တူတော်လည်းကောင်းထွက်မိအောင်ပါတခါလဲပြင်းစင်နေရတာလို့ဆိုတာဒါစုနေတယ်လို့ခေါ်တာလို့ဆိုသူတွေတခါလဲရှေ့ဘက်ကိုအားပြုပြီးတော့ပြေးတော့လို့တခါရှေ့ဘက်အားပေးပြီးတော့နေရတယ်အဲဒီကစပြီးတော့ထွက်ရတာကိုအချက်ပေးလိုက်တော့စထွက်စထွက်ရုံနဲ့မပြီးသေးဘူးသူများတဲ့ရှေ့ကရောက်အောင်လို့ကြောအောင်လို့လည်းအထုပ်ပါသေးတယ်သူများတဲ့ရှေ့ရောက်နေလို့တော်လောက်ဘူးလားဆိုဘယ်ဟုတ်မလဲသူပန်းနိုင်မရောက်မရှင်းရတော့ရောက်ပြေးရမှာပဲ အဲ့လိုပဲအဲ့ဒီမှာလည်းအဆင့်၃ဆင့်ရှိတယ်အပြည့်တင်ရမှာလဲပထမစပြီးတော့ပြေးဖို့လူများတဲ့ပါအောင်လို့ပြေးဖို့အဲပန်းတိုင်ကိုအရင်ရောက်ဖို့အဲ့ဒီဥစ္စာအရေးကြီးဆုံးအဲ့ဒီလိုပါပဲတရားနဲ့စပြီးတော့လည်းစအထုတ်ပါအဲပြင်းမှုတွေဝင်လာလိမ့်မယ်တရားမတက်လို့တရားအပားမကြလို့ရှိရင်အဲတရားရတာမတွေ့သေးပုဂ္ဂိုလ်ပြင်းနေမယ်အဲဒီပြင်းမှုတွေလွတ်တော့အောင်လုပ်တယ်ဟိုဘက် လွန်သွားရင်ကောင်းလိမ့်မယ်လေကျိုးစားအထုတ်ရမယ်ရင်းမှုကလွန်သွားတဲ့အခါတော်တော့လားဆိုမဟုတ်သေးဘူးတဲ့ဒီကလမ်းဆုံးကမ်းဆုံးတရားအထုတ်ရမယ်ယုံသတ္တဗုဒ္ဓသာသနေဒုနာတာမေသုနောသေနန္ဒလကာရံဝကုံသရော မေသွန်တော်သင်မိတ်သေနံကိလေသာတွေဥသစိစီပေါင်းကရုဏာတမုံမုံညင်ဖြည့်ပြလိုက်ကြပါကုန်လောဘဝတွေဖြစ်ပြီးတခါတခါသေးနေရတာဘယ်သူကြောင့်လဲဆိုကိလေသာတွေကြောင့်ကိလေသာဖြစ်ပြီးတယ်အဲကိလေသာဖြစ်ပြီးတယ်ကိလေသာဖြစ်ပြီးတယ်ဟာသင်မိတ်ဖြစ်ပြီးတယ်တဲ့ပြေဖို့ရတယ်သူတို့အားပေးကူညီပေးတယ် အဲသင်မင်းဖြစ်ပြီးတဲ့ကိလေသာတွေကိုဖြတ်ဖြတ်ပြီးပါတဲ့မြင်နိုင်ကြတဲ့အနနာနဲ့အရသာစားတဲ့ကိုယ်ကတွေ့တည်တဲ့စိတ်ကူးစမ်းကြခြင်းတွား၆ပါးဖြစ်ပေါ်နေတဲ့ယုံနာတွေရှိအဲဒီယုံနာနေအကြောင်းပြုပြီးတော့မြဲတယ်ချမ်းသာတယ်ကောင်းတယ်ငါပဲသူပဲယောက်ျားမိန်းမပဲထင်မှတ်တာတွေဒါအဝိဇ္ဇာပဲမသိတာအဝိဇ္ဇာခေါ်တယ်အကျုံမမရင်အဲဒီတော့ပဂရိတိုင်းပဲသိနေတာလားအဝိဇ္ဇာခေါ်တယ် အဲဒီတော့အထင်မြင်နေရှိနေတော့ကိုပါဏိတမှုတဏှာဖြစ်လာတယ်။ဘဝလိုခြင်းတရားလိုခြင်းဟိုဟာသဘောကြတရားသဘောကြဖြစ်လာတယ်။ကိုလိုခြင်းတဲ့ဟာတွေကြောင့်အာထုတ်တော့ကုသိုလ်ကအကုသိုလ်ကနေဖြစ်တယ်။များသောဖြင့်အကုသိုလ်ကနေဖြစ်တတ်တယ်။အဲဒီကံကအကျိုးပေးတော့ဘဝအသေးယုံနာခန္ဓာတွေဖြစ်တယ်။ဘယ်လေးပါးဖြစ်ကုသိုလ်ကအကျိုးပေးရင်လူဘဝနာဘဝတွေဖြစ်ဘယ်လေးပါးဖြစ်ရင်ဒုက္ခတွေအများကြီးရောက်တော့တာပဲ။လူဘဝနာဘဝရောက်ပြန်တဲ့ဥဉ္ဇင်းနာခြင်းစသဖြင့်ဆင်းရဲတွေနဲ့တွေ့ရတယ်။ နောက်ဆုံးတစ်နေ့ကျသေရတယ်အဲဒါအရင်ခံရင်ဘယ်သူကလာလဲဆိုကိလေသာတွေဖြစ်လို့မြင်နိုင်ကြရင်ဓဝါ၆ပါးကဖြစ်တဲ့ကိလေသာတွေမသိမှုအဲဒီကသာဒီတဏှာဖြစ်တဏှာကနေပြီးဆွဲလာအဲဒီကိလေသာတွေဖြစ်လာလို့သူတို့ဖြစ်လာလို့ကာကနေပြီးကျိုးပြီးဘွားတွေဖြစ်တာအဲဒါတွေငြင်းအောင်လို့မြင်နိုင်ကြတိုင်းတွေဝိပဿနာရဲ့ရှုမှရှုမှလို့ယူတိုင်းယူတိုင်းဖြစ်ပြဖြစ်ပြဖြစ်ပြနဲ့အိဋ္ဌဒုက္ခအနတ္တသဘောတရားတွေအမှန်တိုင်းသိနေလို့ရှိရင် ဝိဇ္ဇာမလာဘူးဝိဇ္ဇာမရှိရင်တဏှာမဖြစ်ဘူးတဏှာမရှိရင်ဥပါဒံဆွဲလမ်းမှုမဖြစ်ဘူးအဲကုသိုလ်အကုသိုလ်ကမဖြစ်ရဘူးကံကအကျိုးမပေးရဘူးအဲဒါတာယုံတာယုံမှာတစ်ခါတစ်ခါငြိမ့်တော့တယ်ဒီငါးပါးခေါ်တယ်အဲဒီတော့ငြိမ့်လို့နောက်ဆုံးကြအရိယာမဲဖြစ်ပေါ်လာတဲ့အခါမှာသမုတ်စေတာပါနဲ့ကျွမ်းမဲ့ပဲပါသောတာပတိမဲ့ဖြစ်လာလို့ရှိရင်အပယ်လေးပါးကြမဲ့ကိလေသာတွေကုန်ခြင်းခုနဘဝတဲ့ပုံလုံးကြီးဖြစ်မဲ့ကိလေသာတွေကုန်ခြင်းအဲဒီကိလေသာတွေခါရငြိမ့်သွားသည် အရာတက်မရောက်တဲ့ခါကျတော့ဘဝသေးကိုဖြစ်စေရတဲ့ကိလေသာတွေအကုန်လုံးငြိမ့်တယ်ကြာအဲဒီကြောင့်အားထုတ်ရမှာပေါ့အဲဒါဒုနာထမုံမုံညင်ညင်ဖြည့်ပြကြတဲ့ပင်မင်းကိလေသာတွေကိုမြင်နိုင်ကြတဲ့တရား၆ပါးပေါ်တဲ့ပေါ်တဲ့ရှုမှတ်ပြီးတော့ဖြည့်ပြနောက်ဆုံးအရိယာမဖြစ်ပြီးတော့အကုန်လုံးကင်းသွားလိမ့်မယ်ဥပမာအားဖြင့်ဘာလို့လဲဆိုဘုံစရောဆင်းမြောင်းကြီးနလကာရာယူကျန်အိမ်ကိုဒုနာတိဤပါမုံမုံညင်ညင်ဖြည့်ပြပြီးတဲ့ကဲတော့ ဒုနာတာမုံမုံညံ့ညံ့ကြပြရကြပါကုန်လို့မုံရင်လည်းဆင်းပြီအိမ်လေးကကျူးထျားကျူးကျူးကျူးနဲ့လောက်ထားတဲ့ကျူးထျားအိမ်လေးဝါအိမ်တော့မဟုတ်ဘူးဝါအိမ်တကူညံ့နေကျူးထျားအိမ်လေးအဲ့ဒါမုံရင်လည်းဆင်းကြီးကအဲ့ဒီအိမ်လေးကိုမှုရမ်းနင်းချေပြလိုက်ရင်လွယ်လွယ်ပါပဲတဲ့ဖြစ်ဘူးတဲ့သူကဟွန်းဆင်းဆိုတော့ဟုတ်တာပေါ့သင်မဟုတ်တဲ့ ခွေးကနေပြီးအိမ်ကြည့်အောင်လုပ်ရမယ်မြောက်ကနေပြီးအိမ်ကြည့်အောင်လုပ်ရမယ်ဆိုမလွယ်ဘူးပေါ့သူကသူများအိမ်မပဲဘူးအဲလူဆိုရင်တောင်မှဆင်လောက်တော့မလိုဘူးဒါပေမဲ့လူဆိုတော့တော်အင်အားကြီးတော့တော့ပြက်လွယ်ပါအဘွားဆင်ကြီးဆိုတော့အမနာကိုအင်အားကောင်းအိမ်ကြီးရတယ်ဘာမှမခိုင်တော့ကိုနဲ့ကိုနဲ့ဘေးဖိရရင်ကိုသူပြကြတော့မယ်အဲဒီမှာနင်းချလိုက်ရင်ဘုံဘုံညင်ညင်ပြက်သွားမယ်အဲလိုပါပဲတဲ့ကိလေသာတွေက ဝိပဿနာနဲ့ရှုမှတ်ပြီးအရိယာမနဲ့ပဲဖြတ်လိုက်ရင်သင်ကြီးနင်းချေတဲ့လိုပဲလွယ်လွယ်နဲ့ပြတ်နိုင်ပါတယ်။မြတ်စွာဘုရားအာပိစကားပြောတယ်။ဒါပေမဲ့လို့ပါရမီသိပြီးတော့မပြည့်တဲ့ပုဂ္ဂိုလ်တွေတော့နည်းနည်းခက်တာပေါ့လေသူကသင်ကြီးလောက်လည်းပဲမလွယ်တာဘူးသူကကျူချင်အိမ်လောက်လည်းပဲကိလေသာတွေအာမနေတာဘူး။အဲရှုမှတ်ပြီးတော့နေပေမဲ့ကိလေသာတွေကဝုန်းဝုန်းဖြစ်နေတာလည်းအနာပဲရပါပဲ။ ဒီလိုတည်းချင်းကျူမှပြီးတော့ပေးရတာပဲအဲလို့ဆိုလည်းပဲသင်တိုင်းကျူမှပဲနောက်ဆုံးတစ်နေ့နောက်ဆုံးတစ်ချိန်ကျတော့ဒီကိရိတာတွေသေသွားမှာပဲဘာလို့လဲဆိုကိရိတာတွေကကြာလာပြီကိရိတာတွေမွေးမြူလာတာကြီးပွားလာတာကြာလာပြီသဏ္ဍာန်တွေကသံဃာကနေပြီးတော့ကြီးပွားလာတာတွေဆိုတော့သူတို့ကအမှန်တမ်းနေတဲ့ဥစ္စာတွေပဲဘုံနဲ့ဆိုတော့မကုန်းနိုင်ဘူးအဲတော့ဒီတိုင်းဒီတိုင်းလိုက်မှပြီးတော့ပေးရတယ်အဲဒါကြောင့် ဗုဒ္ဓသာသနေမြတ်စွာဘုရားရဲ့သုံးမသာသနာတော်နဲ့အာရမ္ဒစရအထောက်ကြပါကုန်လောဒေဂမတာပြင်းဤမှုမှလွတ်မြောက်အာထုကြပါကုန်လောဒေဂမတာကိလေသာလည်းတွင်မှလွတ်ကင်းဆွမြောက်အာထုလိုက်ကြပါကုန်လောယုံဇထမပြမစဲအမြဲအာထုကြပါကုန်လောကိုယ်တော်ဆင်မြောင်းကြည်သည်နလကာရံကျူတရားအိမ်အိုးကိုဒုနာတိဤဝမုံမုံညံညံနှင်းဖြစ်ဖြစ်ပြီးတဲ့ခဲတော့ မေသုနောပေနာမေသုနောသေမေယပေနာကိလေသာတွေဥသောသစ္စေအပေါင်းကိုဒုနာတာမုံမုံညံ့ညံ့ပြဖြတ်လိုက်ကြပါကုန်လို့မြတ်စွာဘုရားအာဘိဓကဟောတာအဲ့ဒီထဲမှာပါတဲ့ကသုံးပါလုံးလသုံးပါအာမထုဝါလေးတဲ့ပုဂ္ဂိုလ်ဟာအာထုဇပြုမယ်အာအာဘိဓိနှလုံးသွင်းရအာထုဇပြုပြီးသားပုဂ္ဂိုလ်ကလည်းပြင်းမှုတွေဝင်နေမယ်ဘုရားမတူတရင်ဘာမှမသိသေးလို့ရှိရင်ငါဘာမှသိသေးဘူးထူပါဘူးရှင်းမဟုတ်ပါဘူးထမရပါစတယ်ပြင်းတတ်တယ် အဲ့ဒီပြင်းမှုလေးလွန်သောအမှတ်ကောင်းအောင်လို့ကြိုးစားပြီးမှရတယ်ကမိကမရပြောင်းလို့အားပေးတာအဲ့ဒီအတမှမှကောင်းလာပြီနော်ပြောပြောလာတယ်တော့ပြင်းတာမရှိတော့ဘူးအဲ့ဒီအားကောင်းလာပြန်တော့လည်းပဲအဲတော်တော့ပြီလို့မတော်ရဘူးသူကသာသုံးကားသောရအောင်အားထုတ်ပါတဲ့လုံးလ၃ပါးနှလုံးသားတဲ့တရားစီစဉ်သားပါတယ်လုံးလ၃ပါးနှလုံးသားပဲရှားထိုင်မိုက်မှုတဲ့လုံးလ၃ပါးသိအောင်လို့ အားပေးပြီးတော့ဆင်ញင်ပါတဲ့ဒီလိုဆင်ញင်လို့ရှိရင်ထိုင်မကျင်းမှုတွေကျင်းတော်ပါလိမ့်မယ်ဆိုရမယ်လုံလသုံးပါနှလုံးထားပယ်ချထိုင်နိုင်မှုလုံလသုံးပါနှလုံးထားပယ်ချထိုင်နိုင်မှုလုံလသုံးပါနှလုံးထား ကြထိုင်နိုင်မူသာအကျဉ်းကြောင်းကြောင့်လည်း ပါဏတာဗျာပါရတာဖြစ်ပေါ်လာသောဗျာပါရကိုပါဏပယ်ခြင်းသည်ဟောတိကျင့်စာထိုအကြောင်းကိုလေးမဇာနာတိပြီအဲတရားပါရီကိုလိုအပ်ရင်အဲဒီနေကမာရာဖြစ်အောင်အဲအာရမ္ဗရစပြီးအာထုဖြစ်အောင်နေကမာရာအဲပြင်းမှုမှာလုကင်းသွားတဲ့အာထုမှုဖြစ်အောင်ပရကမဓာတ်မပြတ်မစဲအာထုမှုဖြစ်အောင်အာဘိဓိနှလုံးသွင်းတာ ယောနိသမသိကာရခေါ်တယ်ဒီယောနိသမသိကာရအကြောင်းလည်းပဲပြင်းရတာကလေးတွေဟာကင်းကင်းသွားတယ်တဲ့ပဲနိုင်တယ်အဲပြင်းလာလို့ရှိရင်ဟွန်းသာအံဆိုရတဲ့ပုဂ္ဂိုလ်သာအထုပြောင်းအထုမဲ့ဆိုတာနဲ့အထုပြေသွားအာရုဇပုဂ္ဂိုလ်ကလည်းတရားမထူးသေးလို့ရှိရင်ပြင်းလာလို့ရှိရင်လွန်မြောက်အာထုရမယ်အားပြီးပြီးတော့အာထုတော့လွန်မြောက်သွားတယ်အဲဒီလိုပဲသီလမေတ္တာလေးတွေပဲပဲသွားတယ်တပြင်းမှုလေးတွေ အဲဒီအကြောင်းကိုလည်းသိတယ်။တနည်းအားဖြင့်ရှုမှတ်တဲ့အကြောင်းလည်းပဲယောနိသမတိကာရပါပဲ။အဲအနေစတရားတွေအနေစလို့နှလုံးသွင်းခြင်းစဒီနေ့ဒီနေ့ကပါခဲ့ယောနိသမတိကာရဒုက္ခတရားတွေဒုက္ခလို့နှလုံးသွင်းခြင်းအနာတ္တတရားတွေအနာတ္တလို့နှလုံးသွင်းခြင်းအတုပါတရားတွေအတုပါလို့နှလုံးသွင်းခြင်းအဲရှုမှတ်ပြီးတော့နေစဒုက္ခအနာတ္တပြီးတာပါပဲ။အဲဒီပြီးတဲ့သဘောလေးတွေကယောနိသမတိကာရခေါ်တယ်ဝိပဿနာရှုမှတ်ပြီးတာတွေဟိုတင်ကအကုန်လုံးယောနိသမတိကာရတွေအဲဒီတော့ရှုမှတ်ခြင်းကြောင့်လည်းပဲ ထိုင်မပြင်းမှုပျောက်သွားတယ်စိတ်ကလျော့တယ်လျော့တယ်ပြင်းရင်ပြင်းတယ်မှလိုက်တော့ပျောက်သွားတယ်အဲဒါကိုလည်းယောဂီပုဂ္ဂိုလ်ကပြီးတယ်သင်္ဆာပဇာနာတိထိုအကြောင်းကိုလည်းပြီးပြီတရားကတာကအပိစဆိုပြီးတော့သာရမ6ပါးသောတရားတွေကသီနာမိတ်တာဗဟာနာယတံဝတ္တဏိသီနာမိတ်တာကိုပယ်ရလုံးကဖြစ်ပါသည်ပယ်နိုင်ပါလေဘာတွေတော့ဆိုအတိဘောဇနေနိမိတာကဟောအလွန်ကျွန်စားခြင်း၌

အလွန်ကြုံစားခြင်းကိုကျင့်ကြံရမည်တဲ့။ဉာဏ်ယုံညရယုံတော့ပဲစားရမည်။อืมနောက်ပြီးတော့အရိယာပဒံဝဒနာအရိယာကပရိဝဒနာအရိယာကိုပြောင်းလဲပြီးတော့ပြရမယ်။ထိုင်မှန်ကြီးလာလို့ရှိရင်အရိယာဘုပြင်ပြီးတော့မယ်လို့မှတ်ရမယ်။ဒီနေ့ကိုထိုင်နေတာကကြာလို့ ဒီအိတ်ချင်ကကြီးလာလို့ရှိရင်ပေါ့လေအဲဒီလိုဥစ္စာတွေအဲဒါတမျိုးအရိယာပုဂ္ဂိုလ်ပြင်ပြုပြီးတော့မှတ်ပါအထိုင်တမျိုးပဲဖြစ်ဖြစ်မတရားပြီးတော့ဖြစ်ဖြစ်လမ်းကြောက်ပြီးတော့ဖြစ်ဖြစ်ပေါ့လေဒီအရိယာပုဂ္ဂိုလ်ပြင်ပြီးတော့မှတ်ပါတယ်ဒါအရေးကြီးပါတယ်ဒါအင်္ဂိတာကတော့ဒီလိုပဲပြင်ရတယ်အရိယာဗရာအရိယာဗရာသံဝဒနာပရိဝဒနာအရိယာပုဂ္ဂိုလ်ပြောင်းလဲပြီးတော့ပြရမယ် အစာလွန်ကျင်နေတိုင်းကျင်ဆင်ကျင်ကြောင်လဲမှာအယောင်အလင်းများတဲ့လုံးသွင်းရညခါကာလအိမ်ငိုက်လို့ရှိရင်ဒါကတော့အယောင်အလင်းဒီခါကာလအယောင်လင်းမျိုးမိအောင်မျိုးသုံးဖို့မိထုံးပြီးတော့မှတ်ပေါ်တယ်အဲဒါလည်းပဲဒါကတော့အိမ်ငိုက်အိမ်ငိုက်ခြင်းကကျင်းကျင်အကြောင်းပေါ့အင်းအိမ်ငိုက်ခြင်းမှလည်းပဲကျင်းကျင်မှုကနေပြီးအားပေးတာလေးဖြစ်တယ်လို့အိမ်ငိုက်ခြင်းတွေလည်းထည့်ပြီးတော့ဟောတာပါတယ်ဒီမှာကြင်တာလေးသူတို့ပဲသူရောင်းနေဖြစ်သွားရအောင်လို့ ချိန်တော့ကုန်သွားအစာလွန်ကျင်အစာလွန်အလွန်ကျွံစားခြင်းကိုကျင့်ကြံရမည်လို့ဆိုလိုပါတယ်တို့တို့ပြီးအောင်အစာလွန်ကျင်နေထိုင်ခြင်းနေထိုင်အရိယာကိုပြင်ရမယ်အိမ်ငိုက်လာလို့ရှိရင်ပြင်အစာလွန်ခြင်းနေထိုင်ခြင်းသင်ခြင်းကြောင့်လင်းမှာ စာလွန်ခြင်းနေထိုင်ခြင်းသင်ခြင်းရောင်လင်းမှာအစာလွန်ခြင်းနေထိုင်ခြင်းသင်ခြင်းရောင်လင်းမှာ စားခြင်းဒီကြောင့်အမြည်ညတာယုံစားပေါ်တယ်အရိယာဘုအနေထိုင်ပြင်ပေးရမယ်ပြင်မှုငိုင်ကြီးမှုတွေဖြစ်လာလို့ရှိရင်အရိယာဘုပြင်ပြီးတော့မှားရမယ်ဒါကတော့မြတ်စွာဘုရားအဲပေးတာတဲ့မှာလည်းရှိပါတယ်ဒီမှာမောဂလံပေးတာတော့ကျွန်တော်ပြောတာအယောင်လင်းဆင်ញင်ရမယ်အယောင်လင်းမှားဆိုတာကတော့ ကာယကံလည်းထဲတော့ရောင်လင်းကိုစဉ်းဉာဏ်မှာပါပဲနေခါကာလကလင်းရောင်ညမောင်းနေမယ်နေရောင်မျိုးကိုစဉ်းစားလိုက်ရင်လည်းပဲအင်္ဂိုက်တွေပါလေပြည်သွားတတ်တယ်မီးရောင်လင်းနေစဉ်းစားရင်လည်းပြည်သွားတတ်တယ်အဲမီးထုံးပြီးတော့လင်းထဲမှာဆိုရင်တော့ဒါကတော့သူ့ကိုစဉ်းဉာဏ်ကြမလို့အဲဒါသူ့လိုလိုပဲအင်္ဂိုက်ဓာတ်တွေပါလေကြောက်ပြီးတော့သွားနိုင်တယ်ပြီးတော့အဘောကာတော့အဲ အဘောဂတဝါတော့လွန်မြင်မှနေခြင်းနဲ့ဟင်းလင်းမြင်မှနေခြင်းအဲလွန်မြင်မှနေဟင်းလင်းမြင်မှနေအဲဒီအင်္ဂိုက်တဲ့ခါကာလတွေညာခါကာလအင်္ဂိုက်လို့ရှိရင်အာအခါနဲ့မနေပဲနဲ့ကွင်းမြင်မှနေလို့ရှိရင်အဲအင်္ဂိုက်တာတွေပဲသက်တာရတယ်ဗျာလွန်မြင်မှနေအဘောဂတဝါကလွန်မြင်မှနေခြင်းကလည်းပဲဒီနာမေတာပင်နေခြင်းအကြောင်းတစ်ခုပဲ ယဉ်ကျေးမှနေမိတ်ကောင်းစေအဲမိတ်ဆွေလည်းပဲကောင်းရမယ်ကောင်းစမပြင်းမီဝိရိယနဲ့တင်းတင်းချင်းအားထုတ်တဲ့ပုဂ္ဂိုလ်ပေါ်ရှင်မကသဝကဲတော့ပုဂ္ဂိုလ်ဆိုတာပဲသူတင်ပါတယ်ဆောင်ပြီးတော့တင်းတင်းချင်းအားထုတ်တဲ့ပုဂ္ဂိုလ်ယောဂီတွေလည်းရှိတာပေါ်လေတော့တင်းတင်းချင်းအားထုတ်တဲ့ပုဂ္ဂိုလ်တွေနဲ့တူနေရလို့ရှိရင်အဲဝိရိယဓာတ်တွေခါတဲ့အတူလိုက်ကူးပြီးတော့နှာကောင်းပါတဲ့ဓာမင်းတင်းမှုတွေသက်သာတယ်လို့ဉာဏ်မှနေမိတ်ကောင်းစေ အင်းပြောလေသင်လျော်ဆိုသဗ္ဗယကထာသင်လျော်ဆိုစကားပြောရမယ်ဒါကလည်းပဲတိုင်းမင်းကြီးမှုကင်းပြီးတော့ဝိရိယဖြစ်အောင်ကြိုးစားအားထုတ်အောင်လို့ပြောတဲ့စကားအဲကိုကပြောရင်လည်းပဲဒီဝိရိယနဲ့စပြီးတော့အားထုတ်မှုဖြစ်အောင်အားပေးတဲ့စကားသာပြောရမယ်သူများပြောလို့ရှိရင်အဲဒီစကားသာနားထောင်ရမယ်ပြင်းအောင်လို့တရားအားမထုတ်ချင်အောင်လို့တရားရောအောင်လို့စိတ်ဓာတ်တွေကြာဆင်းသွားအောင်လို့ပြောတဲ့စကားမျိုးတွေလည်းရှိတယ်အဲဒီစကားမျိုးတွေသွားနားမထောင်ပါဘူးအဲဒီလိုပြောရတဲ့ပုဂ္ဂိုလ်ကမလွားရဘူးသူကတရားဝါသနာမပါဘူး တရားအထုတ်တာပဲစိတ်ပြောင်းလို့ပြောရတဲ့သူကဒီလိုဒီလိုရွယ်သွားထုတ်ဖို့မလိုသေးပါဘူးနေပါသေးတယ်စသည်ဖြင့်ဒီလိုလုပ်ပြီးပြောရတဲ့อืมမင်းတို့ဘာမသိညာမသိနဲ့အထုတ်လို့ဘာဖြစ်လိမ့်မှာတော့အဲတို့ဘုသူရတွေများတဲ့ပုဂ္ဂိုလ်တော်အထုတ်လို့မဖြစ်ဘူးစသည်ဖြင့်အဲဒီလိုလည်းပြောရတဲ့အဲဒါကအာမထုတ်ခြင်းတဲ့ပုဂ္ဂိုလ်ကသူလည်းအထုတ်တာမဟုတ်ဘူးအဲဒီတော့စိတ်ပြောင်းလို့ပြောရတဲ့ပုဂ္ဂိုလ်ရှိတယ်အဲဒီပုဂ္ဂိုလ်ကြီးမပေါင်းသိရဘူးအဲဒီလိုပုဂ္ဂိုလ်ကြီးပြောတဲ့စကားတွေသူကနားမထောင်ရဘူးတဲ့ တရားအထုတ်ခြင်းအောင်တရားထုတ်တဲ့အကျိုးကျေးဇူးတွေအဲလုံလဝိရိယကောင်းအောင်လုံလဝိရိယကောင်းတဲ့အကျိုးကျေးဇူးတွေပြောတဲ့စကားမျိုးကိုယ်တိုင်လည်းပြောရမယ်သူများတွေပြောတာလည်းအဲဒီလိုစကားမျိုးနားထောင်ရမယ်ကဲဆိုရမယ်လူညင်မာနေမိတ်ကောင်းစေပြောလေသင်လျော်သာလူညင်မာနေ မိတ်ကောင်းစေပြောလေသင်လျော်သာဝိညာဉ်မာနေမိတ်ကောင်းစေပြောလေသင်လျော်သာ ၆ခုရှိသွားတယ်အစာလွန်ခြင်းလွန်ကျွန်စားခြင်းကိုကျင်နာတာတစ်ခုနေထိုင်ခြင်းနဲ့နေထိုင်အရိယာဝကျင်နာတာတစ်ခုဆင်ញင်ရောင်လင်းမှာရောင်လင်းကိုနှလုံးသွင်းဆင်ញင်တာကတစ်ခုအခုလွန်ခြင်းမှာနေခွင့်မြင်ထွက်ပြီးတော့နေတာကတစ်ခု လုံလဝိရိယကောင်းတဲ့မပြင်းမီအားထုတ်တဲ့ပုဂ္ဂိုလ်တွေမိဝဲမိကောင်းစေလာတဲ့ခုလုံလဝိရိယကြည်ကြောင်းစကားကိုပြောသင်လျော်တဲ့စကားပြောလေသင်လျော်တာကတခု6ခုရှိတယ်လားအဲဒီနောက်နှစ်ခုကတော့မိကောင်းတာနဲ့သင်လျော်တဲ့စကားကတော့ဒီစကလုံးချင်းတော့အတူတူပါပဲအနေနဲ့ပဲနည်းနည်းနည်းနည်းကြောင်းတော့တာပဲလို့ဒါကဒါကဒီလိုပဲ6ခု6ခုပြသွားအဲဒါ6ခုကသီနာမိတ်ပယ်ချောင်းပြ အဲ6ဝအထကထာသီနာမေရပယ်ကြောင်းပါဠိတော်နည်းမှာတော့အထကထာက6ခုပြတာသည်တဲ့ဆိုရမယ်သီနာမေရာပယ်ကြောင်းပြ6ဝအထကထာသီနာမေရာပယ်ကြောင်းပြ6ဝအထကထာ ကြောင်း၆ခုနဲ့ဒီနာမိတ်ထိုင်မှန်မှုပြင်းမှုတွေပေါ်လာလို့ရှိရင်ဆရာရောတာတွေပေါ်လာရင်အဲဒီတိုင်းလည်းပြုပြင်နိုင်တယ်ဝိပဿနာနဲ့တင်းတင်းချင်းရှုမှတ်လိုက်ရင်လည်းပြီးသွားတာပါပဲအဲဒါတွေရှုမှတ်ပြီးတော့ပဲပဲပြီးတော့သွားရအောင်အရှင်မဟာမောဂလန်တောင်မှထိုင်မဲ့မှုတွေဖြစ်ဘူးတယ်တဲ့ရှင်မဟာမောဂလန်ဟာဘရဝိုက်ဖြစ်နေကြတဲ့ကယေရမဟေတုပဘော အစရှိတဲ့ဂါထာကိုရှင်သာရိပုတ္တရာအလောင်းဥပဒိတာပရပိုက်ကဟောလို့အဲ့ဒါကြားနာပြီးတော့သောတာပန်ဖြစ်အဲ့ဒီနေ့မှာပဲမြတ်စွာဘုရားတန်သွားပြီးတော့ယဟန်ပြုကြတယ်မြတ်စွာဘုရားအဲဒီဘိက္ခုခေါ်ပြီးတော့ယဟန်ပြုပေးယဟန်ပြုပြီးတဲ့အခါမှာအဲဒီတရားနာရင်လည်းသူတို့သူနဲ့ပါလာတဲ့အဖော်တွေကတော့အလုံး250ကြီးပါတယ်အဲဒီပုဂ္ဂိုလ်တွေကအကုန်လုံးယဟန်တာတွေဖြစ်ကြတယ်ရှင်သာရိပုတ္တရာရှင်မောဂလန်တွေကဧကတာဝကတွေ သူကတော့ကျင့်စဉ်ကသူကတော့ကျေကျေပြတ်မှကျင့်ရမှာမို့တရားနာရုံနဲ့မပြီးဘူးသူတို့အားထုတ်ကြတယ်ဉာဏ်သာရိပုတ္တရာ15ရက်တောင်အားထုတ်ရတယ်อืมဒီဘုရွယ်လာကံတရက်နေကနေပြီးဘုရွယ်လာရင်းနေမှာရဟနာပြီရှင်မမောက္ကလံက9ရက်အားထုတ်ရတယ်တရက်နေကနေ9ရက်နေပေါ့အဲဒီလိုအားထုတ်နေတဲ့အခါမကရာတိုင်းတွေက မင်္ဂလာတိုင်းတွေကရွာတရွာမှာသူအားထုတ်နေမြတ်စွာဘုရားကဒီခါမှာဘက်ကတိုင်းတန်တူမာရလို့ဗမာခေါ်ပါလေဟိုနိုင်ငံခြားစာရီမှာပုံကူမာရလို့လည်းရှိတယ်ပုံကူမာရဒီဆိုတဲ့အဲဒီတောင်ဝမြတ်စွာဘုရားသတင်းသုံးနေတဲ့အခါအဲရာဇိုမျိုးနဲ့ဆိုရင်မိုင်300လောက်ဝေးပါလိမ့်မယ်ရာဇိုရာဇိုရဲ့အနောက်မှာရှိတယ်အနောက်ဘက်မှာပုံကူမာရဒီဆိုတာဘုရားကရာနဲ့ဆိုရင်လည်းဘုရားကရာရဲ့အနောက်မှာ ကျပါတယ်อืมမိုင်နေရာကျော်တော့300လောက်ရှိမှာပါပဲအဲဒီမှာမြတ်စွာဘုရားသတင်းသုံးနေတဲ့အခါဆိုတဲ့ဒါတော့မြတ်စွာဘုရားရာဇယုတ်ကြီးရောက်လာတာဟိုနေရာဒီနေရာတွေအကြောင်းအရာလျော်စွာပြင်လို့ဖြစ်စေအလိုလိုဖြစ်စေကြွပြီးတော့သတင်းသုံးတာတွေသိတင်ဟာတွေလည်းရှိပါလိမ့်မယ်အခုရာဇယုတ်မျိုးရောက်လာတာရှိတယ်သိမကြသေးဘူးရာဇယုတ်မျိုးရောက်လာလို့ ဟိုတဲ့နေ့ကပဲရာဇူလာတဲ့တပူရဲလာစားမှာရှင်သာရိပုတ္တရာတော်ဝင်ပြီးတော့အဲ့ဒီရှင်ကရောက်တာရာဇူလာတဲ့ကမှအဲ့ဒီမှာရောက်မှာရောက်ကစားပဲရှိသေးတယ်အဲ့ဒီမှာဘက်ကတိုင်းသံတုမာရဂီရီဆိုတဲ့မြို့မှာရသော်ဗျာသတင်းသုံးရှင်မမောဂလန်ကရာဇီရာဇီဝနီးကရွာတရားမှာသူတရားအားထုတ်ရွာတရားတော်တော်တော်ရမှာအားထုတ် အဲတုန်းကကြောင်းလည်းပဲခွင့်ပြုရတာရှိဟန်မတူသေးပါဘူးอืมခွင့်ပြုတာကဆိုလို့ရှိရင်လည်းကြောင်းနေလည်းသိနေလည်းရှိမယ်မဟုတ်ဘူးတော်တယ်သိနေအောင်တော့ဘာလို့နေရမှာပါပဲအဲလိုအားထုတ်နေတော့ခုနှစ်ပါလုံးအားထုတ်နေတော့ပင်ပန်းလို့အိတ်ငိုက်ပြီးတော့နေတယ်ဆိုတာကိုမြတ်စွာဘုရားသံသူမာရကြီးဘက်ကတိုင်းကနေပြီးဒေဝသက္ကုနဲ့ကြည့်လိုက်တဲ့အခါကလည်းဒီမှာမဟုတ်လားငိုက်ကြီးပြီးတော့နေတာကိုတွေ့ရတာကိုမြတ်စွာဘုရားသာသနာဥပ္ပ တရားထုတ်နေတဲ့ပုဂ္ဂိုလ်တွေဒီလိုပဲဆင်းရဲပါတယ်နောက်လည်းပဲညဆောက်ကြတော့ဆင်းရဲနေတာပါပဲဟောတဲ့ဟောလိုက်တဲ့ပုဂ္ဂိုလ်တွေအဝေးကနေပြီးဟောတာလည်းရှိတယ်သွားပြီးဟောတာလည်းရှိတယ်အဲဒီခொနည်းပါလုံးပင်ပန်းအားထုတ်ရလို့အင်္ဂါကြီးပြီးတော့ညဆောက်ကြရကျွတ်သွားပြီးတော့ပသလာတိနောမောဂလနာပသလာတိနောမောဂလနာမောဂလနာမောဂလံပသလာတိနု ငိုက်နေသလားမဟုတ်လားငိုက်နေသလားမြတ်စွာဘုရားကမေးတော့မှန်ပါဗျာတဲ့ငိုက်ပြောတယ်အဲအဲငိုက်နေတဲ့ဥစ္စာညဉ့်ရညောင်းဖြစ်တဲ့တရားတွေမြတ်စွာဘုရားဟောပါတယ်အခုဒီထဲမှာလည်းတချို့ပါပါတယ်ငိုင်ကြီးချင်းအကြောင်းဖြစ်တဲ့အမှတ်ပညာတွေရှိလိမ့်မယ်တဲ့ငိုင်ကြီးနေစဉ်ခါကာလကနှလုံးသွင်းနေတဲ့ပညာတွေရှိလိမ့်မယ်အဲဒီနှလုံးသွင်းတာတွေဖြောက်လိုက် အဲဒီမှာရှုမှတ်တာတွေရော့နေတယ်ရှိမှာပေါ့ရော့ပြီးတော့ခိုင်းရရော့နှလုံးသွင်းနေတာတွေအဲဒီတင်တခြားတစ်ပါးနှလုံးသွင်းတာတွေရှိမှာပေါ့အဲဒါတွေပယ်ချောလိုက်တဲ့တင်းတင်းချင်းရှုမှတ်လိုက်တော့ဘယ်လိုပဲဆိုလိုတယ်ယူရမှာပါပဲအဲတင်းတင်းချင်းရှုရတယ်မှာသိရော့နေတဲ့အခါမှာိုင်မင်းပြင်းမှုတွေပေါ်လာတဲ့အင်္ဂိတ်တာတွေလည်းပေါ်လာတယ်အဓိကကလာစိတ်ကတင့်ပြီးတော့မဲတင့်ပြီးတော့မှတ်ရတယ်ဆိုတာဒါမှမပြောက်သေးလို့ရှိရင်လည်း ဒီနာမိတ်ကဒီတိုင်းပြောက်ပါလိမ့်မယ်ဒါမှပြောက်သေးလို့ရှိရင်လည်းဟုတ်ပါဗျာကိုရတာတဲ့တရားကျမ်းကစာကြည့်လိမ့်မယ်တဲ့အဲဒီတော့ကတရားကျမ်းကသိတော့နည်းနည်းကြည့်မှမသိဘူးနည်းနည်းပဲကြည့်ဦးမှာပဲသူလည်းနဲ့ဆော်ရသနာရောက်လာတာခုနှစ်ရက်ကြည့်သေးတော့ဒီတွင်းမှာအဲကြက်မှတ်ထားတာတွေအတော်တော်နဲ့ရှိမှာပါညာကောင်းတဲ့ပုဂ္ဂိုလ်ဆိုတော့တစ်ခါနားထောင်လိုက်ရတယ်လည်းတော်တော်ရှိပါလိမ့်မယ်သိအများကြီးတော့ရှိမှမဟုတ်ဘူးအဲဒီရထားတဲ့တရားကျမ်းကစာတွေကိုနှလုံးသွင်းရမယ်အင်္ဂိတ်ကြည့်သွားအောင် ဒီလိုလည်းအိမ်ငယ်ကြောက်သွားပါလိမ့်မယ်ဒါမှမဟုတ်ရင်လည်းအဲ့ဒီကမကြောက်သေးလို့ရှိရင်လည်းအဲ့ဒီရတဲ့တရားကျမ်းကနေရွတ်ရမယ်တဲ့အပန်းနဲ့တစ်ခါထုတ်ပြီးတော့အဲတရားတင့်ပြီးတော့ရွတ်ရမယ်ပါရွတ်ဘာကြီးရွတ်တယ်လို့ပေါ်တယ်ချက်ပြီးတော့ရွတ်အဲဒီလိုနဲ့ကြောက်သွားပါလိမ့်မယ်အဲ့ဒါမှမကြောက်သေးလို့ရှိရင်လည်းပဲမရွက်ကိုမရွက်ဖျားကိုလည်းနဲ့ဖွဲ့ရမယ်အင်္ဂါစီအောင်လည်းလည်းနဲ့ဖွဲ့ရမယ် ကိုယ်ကိုလည်းလည်းနဲ့ပုတ်တတ်ပြီးတော့ပြေးရမယ်မိငယ်ကြည့်တော့ကြောက်ပါလိမ့်မယ်ဒီလိုမှကြောက်သေးလို့ရှင်လည်းမျက်နှာပြေးရမယ်မျက်နှာပြေးတာကြောက်လားသူယောဂီတွေလည်းဒီလိုပဲလုပ်ရတယ်တဲ့ဤကဲရှင်လို့ရှင်မျက်နှာပြေးရဟွန်းမျက်နှာပြေးရမယ်အဲ့ဒါကြောက်သွားပါလိမ့်မယ်အင်းရဲ့ကြောင့်ဒီတွေမြတ်စွာဘုရားကပြေးအဲဒီလိုမှမပြောက်သေးလို့ရှိရင်လည်းပဲဈဉ္ညာသွားရမယ် ဈဉ္ညာကြောက်ရမယ်ဒါအရိယာဘုရင်ပေးတာပေါ့အဲဈဉ္ညာကြောက်ရမယ်ကြောက်တော့ပါလိမ့်မယ်အဲဒီမှာအင်းငယ်ကြောက်ချင်းကြီးအကြောင်းနဲ့မြတ်စွာဘုရားသင်ပြီးတင်ပေးထားပါလေဟွန်းအယောင်လေးနှလုံးသွင်းတာလည်းပါတယ်အယောင်လေးနှလုံးသွင်းတာလည်းဒီထဲမှာပါတယ်ပုံမှန်လည်းပါတယ်အယောင်လေးနဲ့နှလုံးသွင်းရမယ်အားလုံး9မျိုးအဲဒါသီနာမိတ်ကင်းချင်းကြီးအကြောင်းနဲ့မြတ်စွာဘုရားဟောတယ်အဲဒီဟောပြီးတော့ရှင်မောဂလန်က အချင်းချင်းအားဖြင့်သနာကုံရာစိတ်တဲ့နိဗ္ဗာန်ရောက်ပြီးတော့စင်စစ်ပြီးဆုံးသွားတဲ့အောင်ပန်းနိုင်ကိုရောက်သွားတာဟာဘယ်လိုရောက်ပါသလဲအချင်းချင်းဟောပါဆိုမြတ်စွာဘုရားဟောတာသုလတနာသင်္ခရာသုတ်ဆိုတာအဲကြာမင်းဟောတဲ့သုံးနဲ့အတူတူပါပဲအဲဒီမှာဟောတာပဲသဗ္ဗေဓမ္မာဣဒဒေဝအံဣဒမောဂလနာဘိက္ခုနောသုတံဟောတိ သဗ္ဗေဓမ္မာနာလံပိနိတောဝေဒယာတိမောဂလနာစိတ္တမောဂလံဣဒာဣသာသရောနဲ့ဘိက္ခုနောယံမိဧဝံဤသောတုတံကြာဟုသည်ဟောတိဖြစ်သဗ္ဗေဓမ္မာအလုံးစုံသောယုံနာခန္ဓာ၅ပါးယုံနာတရားတို့သည်အဘိနိဝေဒယမြဲမြံစွာနှုတ်သွင်းခြင်းကရဲတယ်ချမ်းသာတယ်အတ္တကောင်မဲကိုမြဲမြံစွာနှုတ်သွင်းခြင်းကနာလမထိုက်တံကိုမသိလျော်ကို ဣတိဆိုသုတံကြာဝုတိဟောတိဆိုအလုံးစုံသောယုံနာခန္ဓာတွေဟာနေဆမြဲတဲ့တရားမရှိဘူးမမြဲတဲ့တရားကြီးတွေပဲဒုက္ခချမ်းသာမရှိဘူးဒုက္ခကြီးတွေပဲအတ္တရဲ့လို့မရှိဘူးအနတ္တသဘောတရားများကြီးတွေပဲဒီလောက်ကြားဘူးရမယ်ဒါသုဒ္ဓမယညာပြည့်စုံပုံကိုမြတ်စွာဘုရားကျေးဇူးတော်ပါတယ်ရှင်ကြီးဝါရင်ဒီလောက်ပြီးရင်တော်ပြီတဲ့ကအဲအတ္တဝိသန္နာမ ပုဂ္ဂိုလ်သတ္တဝါရဲ့လို့မရှိဘူးအကောင်ထည်လိုက်မရှိဘူးမြဲတည်တာမရှိဘူးချမ်းသာနေတာကောင်းနေတာမရှိဘူးအနိစ္စမမြဲတဲ့တရားကြီးတွေပဲဒုက္ခဆင်းရဲကြီးတွေပဲအနတ္တပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတရားများကြီးတွေပဲလို့ဘယ်လောက်ကြာဘူးလို့ရှိရင်တရားအထုတ်နိုင်ပြီလို့ဆိုလိုပါတယ်သောတာပန္နမဘိဇာနာတိအဲ့ဒီပုဂ္ဂိုလ်ကအလုံးစုံသောတရားတွေစစ်ကျုပ်ပြုပြီးတော့ပြီးတယ်ညာတပရိညာကိုပြတယ်တဲ့ အဲမြင်နိုင်ကြတဲ့တရား၆ပါးပေါ်တိုင်းပေါ်တိုင်းယုံနာနေအလုံးစုံကိုရှင်းရှင်းပြပြီးတော့အခုမှတ်တာတွေပါပဲမြင်နိုင်ကြတိုင်းနဲ့လိုက်မှတ်နေပြည့်စုံပြီးတော့ပြီးသဗ္ဗံဓမ္မဘိညာယအလုံးစုံတရားတွေရှင်းရှင်းပြပြီးသဗ္ဗံဓမ္မပရိဇာနာတွေအလုံးစုံတရားတွေပိုင်းခြားပြီးတော့ပြီးတဲ့ဒီရဏပရိညာကိုပြတယ်ဒီရဏပရိညာဆိုတာအိသဒုက္ခနာတနဲ့သုံးသသင်ခြင်းနဲ့ညာမဲ့သမတနာညာနဲ့ဥရပြညာနဲ့ဖြစ်တာအဲဒီတရားတွေကိုမြင်နိုင်ကြတိုင်းတရားတွေရှုပြီးတော့ အဖြစ်အပျက်တွေသိအိသရုပ္ပနာတာနဲ့သုံးသဆင်ញင်နဲ့သိတဲ့အဲဒီလိုသိပြီးတော့ဝေဒနာနုပဒနာနဲ့ဟောသွားတယ်ဉာဏ်ငင်သိဝေဒနာ ဝေရေတိအမှန်မရှိသုံးတကူသောဝေဒနာကိုခံစားလို့ရှိရင်ဓာတုဝေဒနာတို့ထိုဝေဒနာတို့၌အနိစ္စ ानु ပါတိဝိရတိအနိစ္စမမြဲကိုရှုပြီးတော့လည်းနေတဲ့ဝိရာဂ ानु ပါတိအဲပြည့်ပြည့်ချင်းကိုရှုပြီးတော့လည်းနေတဲ့နိရောဓ ानु ပါတိချုပ်ပြည့်ချင်းကိုလည်းရှုပြီးတော့နေတဲ့သတိနိဒက ानु ပါတိတဖန်ဆုံးလို့လည်းလည်းရှုပြီးတော့နေတဲ့ အနည်းကဟောခဲ့တဲ့နေသနုပါဒနာဝိရာဂနုပါဒနာနိရောဓနုပါဒနာပိဋိဒနုပါဒနာအနည်းကပြောခဲ့ပြီးဒါခဏခဏမြတ်စွာဘုရားဟောနေကြဒေသနာရှင်ပဲအဲဒီလိုရှုပြီးတော့နေတယ်အဲဒီလိုရှုပြီးတော့နေလို့ရှိရင်နာဂိဉ္စိဥပါရိယတိဘယ်တရားမှသနာပြင်ဆွဲလမ်းမှုမဖြစ်ဘူးအနုပါရိယနာပရိဒသတိမဆွဲလမ်းတော့ဘူးဆာလောင်တောင်းတာမှုတနာမဖြစ်တော့ဘူးအပရိဒသံ မဆာလောင်မတောင်းတာတွေရှိတော့ဝါမဆာလောင်မတောင်းတာတွေရှိသစ္စာညေဝမိမိကိုယ်တိုင်းပင်နဲ့သူ့အလိုလိုပင်နဲ့ပြိနိဗ္ဗာန်ရဲ့အတိငြိမ်းနေတော်ဤကိလေသာတွေငြိမ်းသွားပါတယ်အဲဒါလို့ဆိုလို့ချင်းဉာဏ်သာဖြစ်ပြီးဆိုပြီးတော့မြတ်စွာဘုရားသမာမောကလံကိုဟောပါတယ်အဲဒီဒေသနာကြားနာပြီးတော့နိုင်ကြီးချင်းတွေလည်းပယ်ပြီးအာထုတ်တော့အဲဒီနေ့မှာပဲဉာဏ်သာဖြစ်ပြီးတော့သွားပါတယ်သမာမောကလံအဲသမာမောကလံနိုင်ကြီးတာကို ပယ်တာနဲ့ဒီကသီနာမိတ်ဓာတွေကိုပယ်တာနဲ့ဟာသဘောအချင်းသသေးတွေဒါအချင်းတူပါလေအဲဒါရှင်မမောဂလန်လည်းပဲမြတ်စွာဘုရားကနီးပေးပြီးတော့တိုက်တွန်းလို့အဲ့ဒီတိုင်းအာထုတ်ပြီးတော့သီနာမိတ်ဓာပယ်ပြီးရဟနာဖြစ်တယ်အခုလည်းယောဂီပုဂ္ဂိုလ်တွေလည်းပဲဒီလိုပုဂ္ဂိုလ်တွေမှာဒီထိုင်မပြင်းမှုဆိုတာဖြစ်ပါတယ်။တရားကသာမတက်နိုင်တော့တက်နေတဲ့ပုဂ္ဂိုလ်တွေတော့သူအားပေးကြမလို့ဘာလို့သူကသူတက်နေတာ။အဲဒီမတက်တဲ့ပုဂ္ဂိုလ်တွေမတက်တဲ့အခါမှာ ခိုင်မဲ့ကြီးမှုတွေဖြစ်လာကိုယ့်အကိုရင်လည်းပဲပြီးပြီးတော့ပယ်ရတယ်ပြုမှပြီးတော့ပယ်ရတယ်အခုပြောခဲ့တဲ့အကြောင်းနေနဲ့ယောနိတော်မသိကာရနဲ့ပြုမှပြီးတော့ဒီလိုလဲပယ်ရတယ်ဟိုဒီမှာတက္ကရာပြတာကအာရမဒနေကမဒဗရကမဒဆိုတာသုံးပါးတွေပြအောင်လို့နှလုံးသွင်းပြီးတော့လဲပယ်ရတယ်အစာလွန်လာကျင်ချင်းဒရိယာဘုတ်ကျင်ချင်းဒါတော့အယောင်လင်းကိုဆင်ကျင်ချင်းอืม ခွင့်မြေမှာနေခြင်းအစရှိတဲ့6ပါးသောအကြောင်းတွေကလျာဏမိတ်တာတို့ကိုသင်တို့ကလည်းထားနေတာအဲဒီ6ပါးသောအကြောင်းတွေသင်လျော်ပြုစေခုဒီတရားအာထုကိုရတိုက်တွန်းဟောပြောညွှန်ကြားပြီးတော့နေတဲ့ပုဂ္ဂိုလ်တွေကဒါရီကလျာဏမိတ်တာတွေပါပဲအားပေးနေတဲ့ပုဂ္ဂိုလ်တွေသတင်းသုံးပေါ်တွေကလျာဏမိတ်တာတွေပါပဲဒီတော့သင်လျော်တဲ့စကားဆိုတာခုလိုပဲအမှန်နဲ့ပတ်သက်ပြီးတော့တရားထုကိုရအတွက်ပြောဟောနေတဲ့စကားတွေနေ့စဉ်အဲကမ္မနာကမ္မနာဆရာတွေထာမှာ ကိုယ်ကလည်းပြောရတယ်ဆရာတွေကလည်းပြောရတယ်အဲ့ဒါတွေကသင်လျော်တဲ့စကားတွေပဲတရားထုတ်ခွေရတယ်အတွက်အားပေးနေတဲ့စကားတွေပဲသူများပြောတာတွေလည်းကိုယ်အားပေးတာပဲကိုယ်ကပြောတာတွေလည်းသူများအားပေးတာအနံကျေးဇူးများပါတယ်အသင်တော်စကားတွေအားထုတ်တယ်အဲ့ဒီလိုဈိနာမိတ်တာထိုင်မပြင်းမှုငြိမ့်စေတဲ့အကြောင်းတွေဖြင့်ငြိမ့်အောင်လို့အားထုတ်ပြီးတော့သွားတဲ့ပုဂ္ဂိုလ်မှာနောက်ဆုံးဝိပဿနာဉာဏ်ဆင်တိုင်းတက်ပြီးတော့အရိယာမဉ္ဇဉ်ရောက်ဘယ်ရောက်တော့ဆိုတာဓမ္မဉ္ဇဉ်ရောက်မှာအကုန်လုံးကျင်းတယ် ယထာသဥပနာသာဌိနာမိဒတာဘာနာဟောတိယထာသဗိနာသာဌိနာမိဒတာအာယေနုပါရောဟောမြစ္ဆာပဇာနာတိယထာသခြင်းကြောင်းကြောင်းလည်းဗိနာသာဝိပဿနာသမထတို့ဖြင့်တရင်္ဂဘာဝိကမနာဘာအားဖြင့်ပြရပြီးတော့ဌိနာမိဒတာထိုင်မဲ့တည်နေမှု၏အာယေတိနုပါရောနောက်ခါကာလ၌လုံးဝမဖြစ်ပေါ်လာခြင်းသည်ဟောတိတိသင်္ဆာထိုအကြောင်းကိုလည်းပဇာနာတိသိသည် ဉာဏ်မေးတာလုံးဝမဖြစ်တဲ့အကြောင်းကိုသိတယ်။ဘာလို့ဆိုအရဟတမေဉာဏ်ကြမှာအကုန်လုံးကျင်းတာအရဟတမေမရောက်သေးလို့ရှိရင်တော့ဉာဏ်မေးတာကအနည်းနဲ့များသူကဖြစ်အောင်မှာပဲ။အဲကြောင့်အရဟတမေရောက်သွားတဲ့နောက်ဆိုရင်တော့ဉာဏ်မေးတာရင်ဖြစ်တော့ဘူး။အဲဒါအဲ့ဒီအကြောင်းကိုလည်းသိတယ်။အဲ့ဒီအကြောင်းကိုစာနဲ့ကြည့်ပြီးတာမဟုတ်ဘူး။ဒါလည်းကိုယ်တိုင်ရောက်ပြီးတော့သိရမှာ။အခုအရဟတမေမရောက်သေးလဲရောက်တဲ့လောက်ရောက်ပြီးတော့လည်းပဲ ပြီးပါတယ်ရှင်မေကအပေအပေကြားလောက်တဲ့ရှင်မေကသောတာပတိမေရောက်လို့ရှိရင်အဲဒီရှင်မေကမျိုးပြည့်ဘူးပေါ့လေတရားအားမထုံနိုင်တော့တရားအထုတ်ကလုံးဝပြင်းတဲ့အခြေအနေမျိုးမရှိတော့ဘူးသောတာပတိမေမရောက်သေးလို့ရှိရင်တရားအထုတ်ပြီးတဲ့ပုဂ္ဂိုလ်ကလန်ကုလာတင်ထွက်ပြီးတော့နေတရားအားမထုတ်ခြင်းမဲ့ပြင်းနေတာနဲ့ကောင်ဒါကြောင့်ပြန်မြောက်တာရှိတယ်အဲဒါဘာရဂမဏီအသီနာမိတာလို့ဆိုရမှာပဲဒီနေ့သင်ကြပေသေးပါမကြဘူးလို့ပြောနိုင်ဘူး တို့ကသာသာပါတိနဲ့မရောက်လို့ရှိရင်ဒီဒီဘဝကဒုတိယဘဝတော့ကုသကမှုတွေရှိနေတော့ဒါအားသိချရတယ်လို့ဆိုရမှာပါပဲဒါပေမဲ့လည်းတန်မြာမှာတဘဝပြီးတဘဝသွားနေနောက်ဘဝတွေကြဘယ်လိုဘယ်လိုဘဝတွေဖြစ်သွားမှမသိဘူးအဲဒီမှာပယ်လေးပါကြာနေနေတာပဲဒါကြောင့်အရိယာမဲမရောက်သေးခင်ကမ္မထာထွက်ပြီးတော့နေလို့ရှိရင်ကမ္မထာကြောင့်ပြန်မရောက်ခင်နဲ့ တရားအားဆက်ပြီးအာမထုံနိုင်မယ်နဲ့အချိန်တွေကုန်ပြီးတော့သွားရသည်အဲဒါအဲဒီဌိနာမိတ်ကဒါမပယ်ရသေးတဲ့ဌိနာမိတ်ကပဲအဲဒီဌိနာမိတ်ကကိုသောတာပတိမေဖို့ရောက်သွားလို့ချင်းပယ်ပြီးသားဖြစ်သွားတယ်အဲသူပယ်လေးပါမကြနိုင်တော့နောက်ကမ္မထဆက်ပြီးအာမထုံနိုင်ကြအကြောင်းလည်းမရှိဘူးအားလည်းထုတ်သက်သူအိမ်မှာလည်းအာထုတ်နေတာပဲတရားပြည့်စုံသွားတဲ့ပုဂ္ဂိုလ်တရားမမေ့ဘူးကိုတရားလေးနဲ့တော့အာထုတ်နေတာပဲ။ ကြောင်းညွတ်တဲ့ခါကလည်းကမ္မထာကြောင်းလည်းလာပြီးအာထုကမ္မထာကြောင်းမလာနိုင်တဲ့ကိုယ်နေရာကိုအာထုနေသွားရင်လာရင်လည်းအာထုနေသူကသိဟန်ကြတယ်ဆိုတာအဲဒါရင်းမှုထိုင်နေမှုတွေကင်းတယ်တော့သူကင်းနေတာသောတာပတိမေကလည်းကင်းတာပဲသရာဟိမေလည်းကင်းတာနာဟိမေဆိုတော့သူပြောကြမရှိဘူးကင်းပါလေအရဟတမေကြတော့ကျွမ်းမဲ့ကင်းတယ်တဲ့အဲဒီလိုကင်းတဲ့သီနာမေဒလုံးဝကင်းတဲ့အရဟတမေကိုလည်းပဲရောက်တဲ့အခါကလာသိလိမ့်မည်အဲဒီလိုပြီးသွားအောင်အားထုတ်ရမယ်လို့ဆိုလိုပါတယ် ကုန်သွားပါပြီ။ကဲဒီဆောင်မုတ်ကလေးတွေဆိုဆိုကြောင်းဆိုဆောင်မုတ်ကလေးတွေ။ကောင်းတယ်လို့အသေးစိတ်လေးတွေမှတ်ပြန်တာကောင်းတဲ့ဥစ္စာ။သိသိုးွယ်များကျုစင်စာစစ်ပွားပြပါရာမေတ္တာတရားကျေရှုပွားပယ်ရှားပြပါရာဒီနေ့ဘုရားပါဠိတော်က အဲဒီကအထက်ကရာကဖွင့်တယ်လေမာရီတော်နဲ့တရားရှိလို့လားမေတ္တာထင်စေဝါလေးရဲ့နေရှုလေကံဥစ္စာသင်ញင်များစေမိတ်ကောင်းစေကြောလေသင်လျောသာဇာဘာတော်သာပေကြောင်းပြ ဝထဝေသာအဲဒီဆောင်းမုံနှစ်ခုက6 6ခုရှိတယ်အဲဒါသက္ကတာကပြတဲ့ဇာဝရဒေါသပေကြောင့်တရား6ပါးအာသက္ကတာကပြတဲ့ပြရင်းဤပွဲများကျုစင်စာပြပွားထိုင်းမိုင်းမူလုံလ3ပါး နှလုံးသားပယ်ချထိုင်နိုင်မူဒါကဘုရားဘာကြီးတော်ကလာတဲ့ထိုင်နိုင်မူဒီနာမေရာသိချင်းအကြောင်းဒီနာမေရာပယ်နေခြင်းအကြောင်းတွေကိုပြယောနိသမသိကာရအာယောနိသမသိကာရပဲအစာလွန်ခြင်းနေထိုင်ခြင်းသင်ခြင်းရောက်လင်းမှာဝင်ပြင်းပါနေ မိတ်ကောင်းစေပြောလေသင်လျော်သာရှိနာမိတ်ရာပယ်ကြောင်းပြသဝထကထာအဲဒီ၆ခုကတော့သက္ကရာပြရှိနာမိတ်ရာပယ်ကြောင်းဖြစ်တဲ့တရား၆ခု

ရှိသောဒီကောင်းမှုပေါင်းဤဘုဘာကကိုသမီးအဖာဆရာသမားတို့အား၎င်းကြည်ရနိုင်ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းတို့အား၎င်း တေဥစွာအခုသဖြင့်ညဘေဝေပါကောင်း၏ညဘေဝေပါကောင်း၏ညဘေဝေပါကောင်း၏တရားမင်းကြီးမှစ၍သလုံးစုံသောနာပေါင်းတို့အားလည်းညဘေဝေပါကောင်း၏ညဘေဝေပါကောင်း၏ လုံးစုံသောသတ္တဝါပေါင်းတို့အားလည်းညဘေးဝေပါကုန်၏ညဘေးဝေပါကုန်၏မိဖာတော်မှာစ၍ အလုံးစုံသောသတ္တဝါအပေါင်းတို့သည်ကျွန်ုပ်တို့ပြုသောကုသိုလ်ကောင်းမှု၏အဖို့ဘာကကိုအမြရကြ၏ကိုစိတ်နှပြသံသာကြသည်ဖြစ်ပါစေကုန်သတည်းသာဓု